ကျေးဇူးတော်ရှင်အကမဟာပန္နိတာမောဂုတ်ဆရာတော်ဘုရားကြီး မရဗုဒ္ဓမြို့တွင်14ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသောခန္ဓာပရိစ္ဆသမုပ္ပါနှင့်လက်တွေ့ဝိပဿနာပရိလောမနည်းဖြင့်ရှင်းပြပုံတရားတော်ပဋိစ္စသမုပ္ပါဒ်ထဲမှာကာလသုံးပါးရှိတယ်ဆိုတာမှတ်ထားပါ ဒီကံသုံးပါးယခုခံမပေါ်လာသေးပါဘူး။ခိုင်းလာတဲ့ဓမ္မတို့ဒီကပြတာလဲကြည့်လဲကြည့်ပါလို့ခရီးပေးလိုက်တယ်။ဒီဘက်ကနှစ်ခုချတဲ့ရာဒီဘာပါလိမ့်မလဲ။ဇာမဏ။ဇာမရမ။ဇာမဏဆိုတာဓမ္မတို့ပရိစ္ဆေသမုပ္ပါဠိလိုသုံးတော့ဇရာမရဏလို့ခေါ်ပါတယ် မြန်မာလူခန္ဓာကိုယ်လေးကြည့်လိုက်တဲ့အခါကျတော့အိုမှုသေဇောနဲ့ပတ်မှုသေဇောလို့မှတ်လိုက်ပါမှန်ပါဘူးခန္ဓာကိုယ်လေးကြည့်လိုက်တဲ့အခါကျလို့ရှိရင်ဖြင့်အိုမှုသေဇောနဲ့ပတ်မှုသေဇောလို့မှတ်လိုက်ပါမှန်ပါဘူးသူတို့ကအိုအောင်လုပ်တတ်တဲ့တရားဖြစ်သောကြောင့်ဘုရားသံဃာကအိုအောင်လုပ်တာပဲစေကြဝဠိမန္တသံဃာနဲ့အိုအောင်လုပ်တာပဲဒါကြောင့် ဉာဏ်မာနသည်နှိစ္စတတ်သောကြောင့်ဒုက္ခသစ္စာလို့မှတ်ပါဉာဏ်မာနဆိုတဲ့သေဇောတတ်သည်ပုဂ္ဂိုလ်တ attva မရွေးနှိစ္စတတ်သောကြောင့်သူဘာသစ္စာလို့ဆိုကြပါဒုက္ခသစ္စာဆိုတာဒကာရမတွေမှတ်ကြပါအဲ့ဒါဒီတရားပွဲမှာအာလုံးလာကြတဲ့ဒကာရမတွေက သစ္စာကိုယခုညံတဲ့ဆက်အောင်ကြည့်ပါလို့ဘုန်းကြီးကမြတ်တာရက်အခုခန္ဓာကိုယ်ထဲမှာစမ်းကြည့်တော့ပူမှုလေးများရှိသလားလို့မေးရင်မနဲ့ဖြေရအဲ့ဒါလောင်းနေတာပူမှုဆိုတဲ့မိကခန္ဓာကိုယ်ကြီးကိုကြံတဲ့ခန္ဓာယုံနာတွေကိုယုတ်ကလတွေကလောင်းနေသောကြောင့်သူဒီအိုအောင်လုပ်နေတဲ့ပူနွေးမှုပဲလို့ဖတ်လိုက်ပါ ။အိုအောင်လုပ်နေတဲ့ပူနွေးမှုဒီကားလဲဆိုလို့ရှိရင်ဖြင့်ပုဂ္ဂိုလ်တ attva မရွေးနှိမ့်ဆက်သောကြောင့်သူ့ကိုသိသောတတ်သည်ပုဂ္ဂိုလ်တ attva မရွေးနှိမ့်ဆက်တတ်သောကြောင့်ဒုက္ခသစ္စာလို့ဖတ်လိုက်ပါ။သေအောင်ပတ်တတ်သောကြောင့်လည်းသူ့ကိုဒုက္ခသစ္စာလို့ဖတ်ပါ။ပုဂ္ဂိုလ်တ attva ကိုညာတာမပက်အမြဲနှိမ့်ဆက်သောကြောင့်ငါတို့တဏ္ဍာ၌ရှိတဲ့ပူနွေးမှုသည် ဂရာဆိုလဲသူ့ဆိုတာပဲမှန်ပါဘူးသေအောင်လုံးမတရားလဲသူပဲလို့မှတ်ထားပါမှန်ပါဘူးဒါဖြင့်တရားနာတဲ့ဒကာရမတွေ၌ခန္ဓာကိုယ်ရဲ့ပူနွေးမှုရှိပါရဲ့လားရှိပါဘူးအဲ့ဒါဇရာတရားအိုအောင်လုံးနေတဲ့တရားမှန်ပါဘူးနောက်ကြလို့ရှိရင်ဖြင့်အိုအောင်လို့ရကနေပြီးဒီကလာသေအောင်လုံးမဲ့တရားလိုက်ဒီပူငဲမှုသေသောပဲလို့မှတ်လိုက်ပါမှန်ပါဒါဖြင့် ပုဂ္ဂိုလ်တ attva မရွေးဒကာကျွယ်တို့ဥလာဘူးတို့အနှိမ့်ဆက်ခံနေရတာပဲဆိုတာမြင်ကြလို့သေးလားမှန်ပါဗျာဒါပြန်ဒီတရားတွေပုဂ္ဂိုလ်တ attva မရွေးနှိမ့်ဆက်တတ်သောကြောင့်ဒုက္ခရအောင်လုပ်တတ်သောကြောင့်လဲဒုက္ခပုဂ္ဂိုလ်မရွေးနှိမ့်ဆက်နိုင်သောကြောင့်လဲသစ္စာဒါဖြင့်ဒုက္ခနဲ့သစ္စာပေါင်းလိုက်ပါတော့ဒုက္ခပါဗျာ ဒုက္ခသစ္စာပဲဆိုတာဒကာရမတွေမှတ်ပါဩဒုက္ခသစ္စာဒုက္ခသစ္စာဆိုတာငါတို့ကခလုတ်တိုင်မှသူညိမှတခုခုထိကြိုင်မှဒုက္ခသစ္စာထင်းနေတယ်မဟုတ်ပါလားအမြဲနှိမ့်ဆက်တတ်တဲ့တရားကနှိမ့်ဆက်နေတော့ကြောင့်ဒုက္ခလည်းနှိမ့်ဆက်ခံနေရတော့ကြောင့်ဒုက္ခသစ္စာပါလားလို့လက်ရှိခန္ဓာကြီးသူနည်းမှု ဘုံတော်မူ၏တန်ရက်ကိုတရဇခံရသောကြောင့်လက်ရှိခန္ဓာကြီးဘာသစ္စာဖွဲကြမှာဟုတ်ကြရလားဟုတ်ပါဘူးဘုံတော်မူရှိရလားရှိပါဘူးအဲ့ဒါကဘုရုလောင်းနေကြုံမေးမနဲ့ဖြေပါမယ်မိဒီနိယကုံလောင်တာပဲလို့မှတ်လိုက်ပါမိဒီနိယလောင်အကုံလောင်သောကြောင့်ဒီသောကနှိစ္စတတ်တဲ့တရား သေသောမတပါရှံတဲ့ယုံနာတွေကအနှိမ့်ဆက်ခံရတဲ့တရားဒါကြောင့်ဘုန်းကြီးတို့ဓမ္မတွေ၌ဩတရားနာနေရတာတရားနာနေတယ်ဆိုရတာဟုတ်တာပဲနှိမ့်ဆက်ခံနေရတယ်ဆိုရင်ရောဟုတ်ပါပါနှိမ့်ဆက်ခံနေရတယ်ဆိုတော့ဟုတ်တာပဲဒါကြောင့်လက်ရှိခန္ဓာကြီးတွေအနှိမ့်ဆက်ခံရသောကြောင့်လည်းပါတတ်တာ ဩဒုက္ခသစ္စာဒုက္ခသစ္စာဆိုတာတရားလားမှတ်တယ်ခန္ဓာကိုယ်လေးကသေသောနှိစ္စသလိုခန္ဓာရောကြောင့်လက်ရှိခန္ဓာကြီးဒီသေသောဤသဘောကိုမလွန်ဆန်နိုင်မဲနဲ့အလောင်းခန္ဓာရောကြောင့်ဘာသစ္စာဆိုကြဒုက္ခသစ္စာသေအောင်လောင်ရောကြောင့်လဲဘာသစ္စာဒုက္ခသစ္စာရှင်းမလားရှင်းပါဘူးဩဒါပြန်ဓမ္မတို့လက်ရှိခန္ဓာကြီးအကြောင်းကောင်းကောင်းသိပြီလားသိပါဘူး ဒီဒုက္ခသစ္စာတွေကားလို့ဆိုလို့ရှိရင်ဒကာရမတို့လက်သေးအကြောင်းကိုရှာပါအောင်လို့သတိပေးလိုက်နော်လက်သေးအကြောင်းကိုရှာတဲ့အခါကျလို့ရှိရင်ဖြင့်ဘုန်းကြီးတို့ဒကာရမတွေသမှုရိယအကြောင်းဖြစ်မှာပဲမှန်ပါပါလက်သေးရှာတော့ဘာဖြစ်မှရှင်တော့ သမုဒိယကိုတွေ့မယ်လို့မှတ်လိုက်သမ်းပါတဏှာမထဲပါနဲ့သမုဒိယကိုတွေ့မယ်လို့မှတ်လိုက်ပါသမုဒိယဆိုရဲအကြောင်းတွေ့မယ်ဒါပြန်ဇာမရဏဘယ်ကလာကြတော့လို့မေကွန်ထုတ်တော့ဇာတိကလာတယ်ဒကာရမရတရားပြဘာပါလဲဇာတိလို့မှတ်လိုက်သမ်းပါဒီဘက်ကတလုံးပါခေါ်ကြမယ်ဟောဒါပြန်ဇာတိကြောင့်ဇာမရဏဖြစ်မှန်ပါ ရှင်းမလားဓာတိကြောင့်ဓာတိကြောင့်ဉာဏ်မနဖြစ်တယ်ဆိုတာသိသောကြောင့်ဓာတိကအကြောင်းတမှုရာဉာဏ်မနကအကျိုးဒုက္ခရှင်းမလားဓာတိကဉာဏ်မနကဩပါဠိတော်နဲ့များခိုက်ပါရဲ့လားလို့မေဘွန်ထုတ်ကြည့်တဲ့အခါကျတော့ ရွတ်လိုက်ကြပါဇာတိပစ္စယသဘောကျပါဩဒါဖြင့်ဇာတိကြောင့်ဖြစ်တဲ့ဇာမရဏဆိုတော့ဇာတိကသမုဒိယသစ္စာအကြောင်းသမုဒိယသစ္စာမှန်ပါပါဇာမရဏကရှင်းမလားရှင်းပါဒါကြောင့်ဘုန်းကြီးတို့ဓမ္မတွေဘယ်ဇာတိမှမကြိုက်ပါနဲ့လို့ဘုန်းကြီးကကန့်ကွက်လိုက်မှန်ပါပါ ဘယ်ပြိတ္တိမှမကြိုက်ပါနဲ့လို့ကန့်ွက်လိုက်တယ်သဘောကျလားဘယ်ပြိတ္တိမှမကြိုက်ပါနဲ့လို့ကန့်ွက်ရခြင်းသည်ဘုန်းကြီးတို့ဓမ္မတွေ၌သမှုရိယသစ္စာကြိုက်မိမှာဆိုလို့သမုဒိယသစ္စာကြိုက်နေပြီဆိုမှဖြင့်ဒုက္ခသစ္စာကြီးဟာကိုယ်ပိုက်ပြီးတကားကနေရတော့မှာကသိကြတယ်။ဒါကြောင့် လူဇာတိကလည်းဒကာဓမ္မတို့သမုဒိယသစ္စာနတ်ဇာတိသမုဒိယသစ္စာသကြဝရေမန္တဇာတိသမုဒိယသစ္စာဒါကြောင့်သကြဝရေအိုသကြဝရေသည်ရှိဖယားအိုဖယားပြိဋိဘံစံဆိုရရှိဘုန်းကြီးအိုဘုန်းကြီးပြန်ဆိုတာရောအဲ့ဒါဇာတိကြိုက်တဲ့ပုဂ္ဂိုလ်တွေဖြစ်ထွေမှန်ပါပါညညဖြစ်ပါဘာကြိုက်တဲ့ပုဂ္ဂိုလ်ဖြစ်ထွေပါလဲဇာတိကြိုက်တဲ့ပုဂ္ဂိုလ်ဖြစ်ထွေ ရှင်းမလားရှင်းပါဘူးဒါဖြင့်ရာမရဏကဒုက္ခသစ္စာသာတိကသမှုရိယသစ္စာလက်သိပြကြောင်းလို့တရားဓမ္မတို့ဒီဇာတိဘယ်ကလာပါလိမ့်မလဲလို့မေခွန်းထုတ်ဖို့မလိုဘူးလားမေခွန်းထုတ်ဖို့လိုတဲ့ခါကျတော့ဖြစ်ရင်ဖြစ်ဒီဇာတိတွေကားလို့ဆိုရင်ဖြင့်တရားဓမ္မတို့ကံကလာတာပဲကံသုံးခုကကာယကံဝစီကံမနောက ဒကာကျော်ဘယ်ကလာပါလိမ့်ဒကာတိုက်တို့ဘယ်ကလာပါလိမ့်ဩော်ဒါပြန်ဒီကာမဘဝကြောင့်ဓာတိဖြစ်တယ်ရှင်းကြလားကာမဘဝကြောင့်ဩော်ဒါခင်ဗျားတို့ရိုးရိုးရွတ်တော့ဘဝဖြစ်เสียဓာတိသဘောကျလားရိုးရိုးရွတ်တော့ဘဝဖြစ်เสียဓာတိသို့တော့ခင်ဗျားတို့ညာနဲ့ရှင်းတဲ့ရှင်းအောင်ဘုရားရှင်ကိုရမေကြီးကဟောပြန်တော့ ကာမဘဝဖြစ်เสียဇာတိလို့မှတ်လိုက်ချမ်းပါမှန်ပါပါဘယ်နဲ့ရွတ်ကြမလဲကာမဘဝကောင်းပြီတရားဓမ္မတို့ကာမဘဝဖြစ်เสียဇာတိဆိုတာရှင်းတတ်ပါပြီကာယကံဝစီကံမနောကပြစ္ဆုတ်ပံဘဝကလှုပ်လို့အနာဂတ်ဇာတိရကာယကံဝစီကံမနောကကဘယ်ဘဝကနေပြုတာပါလဲပြစ္ဆုတ်ပံ ပြစ္ဆုတ်ပံဘဝကနေပြုသောကြောင့်အနာဂတ်ဘဝဒီကြားရင်သုတေပြီးဒီဇာတိရပါတယ်။ဒါဖြင့်ဆက်လိုက်တဲ့အခါကျတော့ဘဝပစ္စယသဘောကျပြီနော်။ဒါဖြင့်ဘဝကအကြောင်းဇာတိကဒါဖြင့်ဘဝကအကြောင်းသမုဒယဇာတိကအကျိုးဒုက္ခဘဝကဇာတိကဒုက္ခဒါဖြင့်တရားဓမ္မတို့ အခုနောက်ဆုံးလာခဲ့တဲ့အခါကျတော့ဒုက္ခသစ္စာဘယ်နှမျိုးတွေ့ပဲနှမျိုးတွေ့ပြီရာမရဏကလည်းဇာတိရောအေးသမုဒိယကတော့ဒီဘက်ကဒါကြောင့်ဓမ္မတို့ကာယကံဝစီကံမနောကံဆိုတာသမုဒိယအကြောင်းသမုဒိယဇာတိကအကျိုးဒုက္ခသဘောကျကောင်းပြီအဲ့ဒါလေးစဉ်းစားလိုက်ပြန်တော့ ကာယကံဝစီကံမနောကံကုသိုလ်ကာယကံဝစီကံမနောကံလဲဓာတိဖြစ်စေရင်ဖြင့်ကြောက်ကြပါတော့မှန်ပါပါကာယကံဝစီကံမနောကံဒီဓာတိကိုဖြစ်စေမဲ့ကံဟူ၍ကြောက်ကြပါအဘယ်ကြောင့်ဆရာဘုန်းကြီးကအကြောက်ခိုင်းရပါလိမ့်မလို့ဘုရားကအကြောက်ခိုင်းရပါလိမ့်မလို့မေခွန်းထုတ်တော့ ကာယကံဝစီကံမနောကံကသမှုရိယသစ္စာဓာတိကဥပါဒဒါဖြင့်ဓာတိဒုက္ခသစ္စာဖြစ်ပြီးဒီကရနေတော့ဘုန်းကြီးတရားဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဖြင့်ကံအကြောင်းချုပ်သွားလို့ရှိရင်ဖြင့်တရားဓမ္မတို့ဓာတိချုပ်ပါချုပ်ပါကံအကြောင်းမချုပ်ရင်ကံချုပ်ပါဒါကြောင့်ကာယကံဝစီကံမနောကံဒီကုသိုလ်ကာယကံကုသိုလ်ဝစီကံကုသိုလ်မနောကံ အာဟုသောကာယကအဟုသောဝစီကအဟုသောမနောကဒီကံတွေဟူ၍ကုသိုလ်ကံဖြစ်ဖြစ်အကုသိုလ်ကံဖြစ်ဖြစ်ဇာတိကိုဖြစ်စေတဲ့တရားဖြစ်ခဲ့လို့ရှင်ဘုရားခင်ကိုရမကြီးကကုသလံအကုသလံဇာဟံဆိုပြီးဇာနှစ်ခုလုံးစွန့်လိုက်မှန်ပါပါသဘောကျကုသိုလ်အကုသိုလ်ကိုဘုရားကဗါတဲ့ ဘာကြောင့်ကိုရမကြီးကကုသလံကုသလံဇာဟာနဲ့နမကာယပါဠိတော်မှာကိုရရင်ရုပ်ပြီးငါကုသိုလ်အကုသိုလ်စော့မဟဲ့ကိုရမကြီးဘက်ကရောက်ရဲတင်းတင်းပြောပါလိမ့်မတော်လို့ဆိုဒီကာမစရင်သူသည်ပြိဋိဘာမစနိုင်ဘူးဇာတိရမဟိဒီကာမစရင်ဘာရမလဲညာနာနဲ့ထောင်ကြပါတယ်အာရမတို့ဓာတိဖြစ်စေတဲ့ကံဖြင့်ပယ်ရတယ်မှန်ပါပါ ရှင်းမလားရှင်းပါဘယ်ကံပြတ်မရမှာလားဒါဖြင့်ကုသိုလ်ကံလုပ်လေဒကာဓမ္မတို့ဓာတိကြောက်လို့ပါဓာတိမရကြံလို့ကုသိုလ်လုပ်ပါရှင်းမလားရှင်းပါအကုသိုလ်ကံကတော့ငကောကပယ်ရမယ်တရားမို့ဆရာဘုန်းကြီးကတိုက်တွန်းဖို့မလိုပါဘူးရှင်းမလားဒါပြန်ကုသိုလ်ကံပဲမဲ့လဲကြောက်ကြကံတစ်မျိုးမကြောက်ရမယ်ကံတစ်မျိုး ဓာတိဖြစ်စေမဲ့ကံဖြင့်ကြောက်ပါဘူးဓာတိမဖြစ်စေတဲ့ကံဖြင့်ကြောက်ပါဘူးဒါကြောင့်ဒကာရမတွေကုသိုလ်လုပ်တိုင်းလေခမည်းတော်ဒီကားလို့ဆိုလို့ရှိရင်ဖြင့်မှန်ပြီလို့အယူမရှိပါဘူးမှန်ပါဘူးရမလားရှင်းပါဘူးဘုရားသခင်ကိုရောင်ကြီးကတော့ဟောပါတယ်ဘုံညာဘိက္ခွေမာပါရိဋ္ဌဘိက္ခွေရံတို့ပုံညာကောင်းမှုပြုတာများမာပါရိဋ္ဌမကြောက်ပါနဲ့ဝါရဲရဲတင်းတင်းပြုပါလို့ဆိုတဲ့မှန်ပါပါ မကြောက်ပါဘူးလေရဲတင်းနဲ့လောက်ပါပဲရဲတော့ရဲတင်းကပါတယ်လို့တော့ဇာတိရောက်မဲ့ကုသိုလ်မျိုးကြတော့မလုပ်နဲ့မှန်ပါပါဘုရားပြင်ဟာရဲဇာတိမမဖြစ်စေတဲ့ကုသိုလ်မျိုးလောက်ပါဇာတိကိုကြောက်ပြီးခါလာလောက်တဲ့ကုသိုလ်မျိုးကိုရဲရဲတင်းတင်းလုပ်ပါလို့သတိပေးလိုက်မှန်ပါပါရှင်းမလားရှင်းပါကောင်းပြီဒါကြောင့်ဓမ္မတော်ဒီကာယကံဝစီကံဒီကာလို့ဆိုလို့ရှိရင်ဖြင့် ဘယ်ကလာတဲ့ကာယကံဝစီကံတုံးလို့မေးဖို့မလိုဘူးလားလိုပါဘူးဗျာလိုတဲ့အခါကျတော့ရှင်ဘုန်းကြီးတို့ဓမ္မတွေကမှတ်လိုက်ပါတော့ဥပါဒံကလာတာသဘောကျဘယ်ကလာပါလဲဥပါဒံကပြည့်စရာဘဝသဘောကျလားဥပါဒံကပြည့်စရာဟောတဲ့ဥပါဒံကပြည့်စရာကာမဘောရှင်းမလား သူ့လက်တယ်ရှားသူ့ကိုယ်ကဥပါဒံဆိုတော့ကာမုပါဒံဒိဋ္ဌိပါဒံသီလရူပါဒံအတ္တဝရူပါဒံလို့ဘုရားကဟောထားသောကြောင့်ဥပါဒံ၄ပါးဥပါဒံ၄ပါးကြောင့်ဖြစ်တဲ့ကုသိုလ်ဥပါဒံ၄ပါးကြောင့်ဖြစ်တဲ့အကုသိုလ်ကိုဖြင့်ကုသိုလ်ကောင်းလို့လည်းဆိုလို့မရဘူးအကုသိုလ်တော့ပင်ကိုယ်ကမကောင်းလို့မကောင်းပါဘူးလို့ဆိုင်းဆွဲကြရမလိုပါဘူးလိုသေးရဲ့ ဒါကြောင့်ကုသိုလ်ပေမဲ့ဥပါဒံကြောင့်ဖြစ်တဲ့ကုသိုလ်မျိုးကိုကြောက်ရမယ်ရှင်းမလားဘာကြောက်လို့ရှိရင်သိရမလဲဆိုတော့ဥပါဒနာပစ္စယကာမဘောကာမဘောဘာလဲဒါဖြင့်ဥပါဒံကအကြောင်းသမှုတွေဟာကံကဒုက္ခ ရှင်းမလားရှင်းပါဘတ်တော်ရင်မှာကံသိဆက်ပြီးဒီကာလနေတော့ကြောင့်တခါတလေခေါင်းပြရလက်ကျိုးရပရိသေနေရအိုရနာရဆိုတဲ့ဒီကံနှိမ့်ဆက်နေသောကြောင့်ကံဒီနှိမ့်ဆက်တတ်သောကြောင့်ဒုက္ခသစ္စာပိလငတ်သဘောတတ္တိမှန်ပါပါရှင်းမလားကံဒီနှိမ့်ဆက်တတ်သောကြောင့်ပိလငတ်သောတတ္တိမရှိဘူးလားရှိပါဘူးဒါဖြင့်ဒီကံဒီကတော့ဆိုလို့ရှိရင်ဖြင့်ဒုက္ခသစ္စာဥပါဒနာ ရှင်းမလားဥပါဒံကကံကဒါဖြင့်ဒကာရမတို့ဒုက္ခဘယ်မျိုးတွေ့ခဲ့လဲယာမနာဝေပါသစ္စာဇာတိကာမဘဝသေသေးချာချာမှတ်တော်ဒကာရမတို့ဒီဥစ္စာသေချာပြောနေတဲ့ကောင်းနေတဲ့ဒကာရမတို့ဒီဥပါဒံဘယ်တော့လာပါလိမ့်မတော်လို့မဲတဲ့အခါကျတော့တဏှာရလာတယ် ရှင်းရပါလားတဏှာဖြစ်เสียဒါဖြင့်တဏှာကြောင့်ဥပါဒံဖြစ်သောကြောင့်တဏှာကလူကျင်ငါမကဥပါဒံကငန်းငန်းတဲ့ဖြစ်နေသောကြောင့်ငန်းငန်းတဲ့နေတဲ့ပုဂ္ဂိုလ်ဒုတိယဒီဒုက္ခရောက်နေတာပဲမဆုံးနိုင်ဘူးလားဒါဖြင့်တဏှာကဘာသစ္စာဥပါဒံက ဒါဖြင့်ဒုက္ခသစ္စာဘယ်မျိုးရတော့မတ္တာမတ္တာမတ္တာတရားဓမ္မဒုက္ခသစ္စာ၄မျိုးရပြီကောင်းပြီဒီတနာဒီတရားဓမ္မတို့တို့လိုပြောကြလို့ညနေတိုင်းလဲဟောနေလို့အားလုံးလည်းနားလည်ထံတော့နားလည်ပါပြီ ဒီတဏှာပဲကလာပါလိမ့်မလို့မေခွန်းထုတ်ပါဦးဝေဒနာကလာတာဝေဒနာပြည့်စရာဒါပြန်ဝေဒနာကအကြောင်းတမှုတွေဟာတဏှာကဒါပြန်တဏှာဘာသစ္စာဆိုကြမယ်မယမ်းနဲ့ဝေဒနာကဘာသစ္စာလဲတဏှာကသေချာပြောနေတဲ့ဓမ္မတို့ မျက်မှောက်လို့ရှိရင်ခမည်းတော်ပါဠိတော်ကြီးအကုန်ပြည့်လိမ့်မယ်ခမည်းတော်ကြောင့်ဧဝမေတ္တကေဝရသဒုက္ခခန္ဓာသဆိုတော့ပရိစ္ဆေဘဝတစ်ခုလုံးကဒုက္ခသစ္စာလို့ဆိုပါရဲ့သားနဲ့သမုဒိယပါနေရင်ခက်လိမ့်မယ်ရှင်းမလားကောင်းပြီဒါဖြင့်ဓမ္မတို့ဝေဒနာကဘာသစ္စာလဲတဏှာကတဏှာကြောင့်ဒုက္ခရောက်နေတာခင်ဗျားတို့ရှင်းမလားဘာကြောင့်ဒုက္ခရောက်နေလဲ တဏှာကြောင့်ဒုက္ခရောက်တဲ့သားကရန်ကုန်မှာသမီးကမန္တလေးမှာဆိုလို့ရှိရင်အမေလုတဲ့ပုဂ္ဂိုလ်ဒီနှစ်ခက်နှစ်ဖက်ခင်မှုရှိနေတော့ကြောင့်ရန်ကုန်လက်ကအရှင်မနေနိုင်ဘူးမန္တလေးမှာရောတိုက်မနေနိုင်ပါဘူးလာမှာရောတိုက်မနေနိုင်ပါဘူးဒါပြန်တပြေးပြေးနေတာဒီတရားဓမ္မတို့တဏှာရောက်ဒုက္ခဖြစ်နေတာဆိုတာသိကြပါလားသိကြပါဘူးတဏှာမရှိရင်ဒုက္ခမရှိဘူးဒါကြောင့်တရားဓမ္မတို့တဏှာရောက် တဏှာရှိနေတဲ့ပုဂ္ဂိုလ်မှာဒုက္ခရောက်နေတာပဲဆိုတာသိကြပါလားသိကြပါပါဒါဖြင့်တဏှာဒီဒုက္ခသစ္စာဝေဒနာဒီဝေဒနာဒီဘာသစ္စာလဲတဏှာဒီရှင်းမလားရှင်းပါဒါဖြင့်ဒကာရမတို့နေတိုင်းပြောပြီးဒီကလာနေရဘုရားပဲနေရမှာဘုရားဖြစ်ပါလိမ့်မလို့ ရှင်းကြလားရှင်းပါဘုရားဘယ်နေရာဖြစ်ပါလဲဝေဒနာနဲ့တဏှာကြားမှာဘုရားဖြစ်ဒကာရမတို့နောက်ကဒကာရမတွေဖြေစံဘုရားဘယ်နေရာဖြစ်တယ်တော့ရှင်းမလားဝေဒနာနဲ့တဏှာကြားမှာဘုရားဖြစ်အင်းကိုရမေကြီးဒီဝေဒနာဖြစ်တဲ့ရှုဝေဒနာဖြစ်တဲ့ရှုပြီးဒီကလာနေတာနဲ့ဝေဒနာနောက်က သောတပတ္တိမဲ့လိုက်ဝေဒနာနောက်ကသဂရာမိမဲ့လိုက်ဝေဒနာနောက်ကအနာဂါမိမဲ့လိုက်ဝေဒနာနောက်ကရတ္တမဲ့လိုက်အဲ့ဒီမဲ့လေးကံလိုက်လာသောကြောင့်ဒီကိုယ်တော်ကြီးဒီနေရာမှာဖယားဖြစ်တယ်လို့ပြလိုက်မှန်ပါပါကျင်ညာလားအရမလားဖယားဒီဘယ်နေရာမှာဖြစ်ပါလဲဝေဒနာ ရှင်းမလားရှင်းပါဝေဒနာနဲ့တဏှာကိုဒုက္ခန္တာထဲမှာဖျားဖြစ်ခင်တော့ကဝေဒနာပစ္စယတဏှာရှိဖျားကဖြစ်လို့မလေးတံလည်းရပါရောဝေဒနာနိရောဓတဏှာနိရောဓသွားဖြစ်မှန်ပါတော့ရှင်းမလားဝေဒနာနိရောဓအဲတဏှာနိရောဓဖြစ်သွားတော့ဒီဘက်က တဏှာနိရောဓဥပါဒနာနိရောဓကာမဘဝနိရောဓဓာတိနိရောဓဘေယမရဏနိရောဓဒါကြောင့်ဘုရားခင်ကိုရမကြီးဘောဓိပင်နဲ့ရွှေပလင်ပေါ်မှာတဏှာဥပါဒံကံတွေထုတ်မှန်ပါပါဝေဒနာနဲ့တဏှာကြောင့်မဲ့သွန်းလိုက်တာနဲ့ဘောဓိပင်နဲ့ရွှေပလင်ပေါ်ထိုင်ရမှကြတဲ့တဏှာဥပါဒံကံကြီးချုပ်မှန်ပါပါဝန်တဲ့မှာချုပ် မှန်ပါဝန်းထဲမှာချုပ်တဲ့အတွက်ဝန်းထဲချုပ်အောင်လုပ်တာကမက်ကချုပ်အောင်လုပ်သည်ဖြစ်လေသောကြောင့်ဘုလားဘုရောတရားဆိုင်တို့တရားကျွဲတို့ဩဝေနာနဲ့တဏှာကြမက်ကြောင့်ဖျားစစ်တာကိုဆိုတာပေါ်လာပေါ်ပါဘူးရှင်းရရှင်းပါဘူးဘောဓိပင်နဲ့ရွှေပလင်ပေါ်မှာဖျားဖြစ်သလားဝေနာနောက်ကိုဝေဒနာနောက်ကနေပြီးဝေဒနာချုပ်ပြောက်တဲ့နောက်ကနေပြီးမက်လိုက်လို့ဖျားဖြစ်တာမှန်ပါဘူး မက်လိုက်လာလို့ဒကာသက်ရဖရာဖြစ်တာမှန်ပါပါရှင်းကြလားရှင်းပါဒါသေးဓမ္မပါဒဂရမတို့ဘောရိပင်နဲ့ရွှေပင်ကပါရမီ7ပါးဘုရား30ကြောင်ပေါက်လာတာမှန်ပါပါရှင်းမလားရှင်းပါဘောရိပင်နဲ့ရွှေပင်ကပါရမီ7ပါးဘုရား30ကြောင်ပေါက်လာတာမက်ကပါရမီ7ပါးဘုရား30ကြောင်ပေါက်လာတာမဟုတ်ဘူးမှန်ပါပါမက်ကဖြစ်ပြမြင်လို့မက်ဖြစ်လာတာမှန်ပါပါအမှန်တန်ရှားနာမှန်ပါပါ ပါရမီ7ပါးပြ30ကြောင့်ဘောဓိပင်နဲ့ရှုပလင်ဖြစ်ပါတယ်မှန်ပါပါမက်ကတော့ဖြင့်ဖြစ်ပြရှေ့ကဖြစ်ပြဖြစ်နေလို့ကိုရမကြီးမှာမက်ပေါ်လာမလေးတံပေါ်လာရှင်းကြလားဒါဖြင့်ကိုရမကြီးမလေးတံပေါ်လာတာဒီတရားဓမ္မတို့စဉ်းစားကြည့်ပါတဲ့ဒါမလေးတံပေါ်တော့သူဖျားဖြစ်ပြီလို့မဆိုဘူးလားဟုတ်ပါဘူးအဲဒါဖြင့် ခြေပိုင်းကဖြစ်ပြရှိလို့မလေးရန်ရလို့မက်မက်ပုဂ္ဂိုလ်ဖို့ပုဂ္ဂိုလ်ကြီးဆိုပြီးဒီကလာဘုရားသခင်ကိုရမကြီးကိုမသမုတ်ကြဘူးလားသမုတ်ပါဘူးအဲ့တော့ကိုရမကြီးဒီဘောရိပဲနဲ့ရှုပလင်ပေါ်မှာတော့ဖြင့်ကိုရမကြီးယုံနံထိုင်တာတော့မှန်ပါရဲ့ဘုရားဆိုတဲ့အဖြစ်ကတော့ဖြင့်ဝေဒနာဖြစ်ပျက်ကိုရှုတဲ့မက်ကြောင့်မလေးကံကြောင့်ဘုရားဖြစ်ရပါတယ်မှန်ပါဘူး ရှင်းမလားရှင်းပါဒါပြန်မောရိဗေနဲ့ရွှေပလင်ဘဝတိယဌာနပြဖြစ်ရဌာနမဖြစ်ရဌာနကတော့အရိယဝတ္ထုပေါ်မယ်လို့ဆုံးဖြတ်ချက်ချကိုရောင်မြတ်ကြီးယုံ nant ထိုင်နေတာကတော့ဘောရိဗေမှီပြီးရွှေပလင်ဘဝမှာထိုင်ပါတယ်ဘုရားရှင်စစ် တန်တံဘုရားကတော့ပြန်ဘောရိပင်နဲ့ရှုပင်မမထိုင်တာပဲညာဘုရားကတော့ပြန်အရိယဝတ္ထုပေါ်မှာမက်ဖြစ်ဖို့ဖြစ်နေသောကြောင့်အဲ့ဒီမှာညာဘုရားဖြစ်တယ်တန်တံဘုရားကဘောရိပင်မိပြီးရှုပင်မမထိုင်ပါတယ်ညာဘုရားကတော့ဖြင့်တဲ့ဒကာရမတို့အရိယဝတ္ထုပေါ်၌မူလပေါ်တဲ့ဝေဒနာဖြစ်ပျက်ကိုအရိယဝတ္ထုပေါ်ကမက်နဲ့ရှုလိုက်သောကြောင့်အဲ့ဒီကိလေသာတွေပြတ်သွားတယ်မပြတ်ဘူးလားဒါဖြင့် ဗန္နံဘုရားကဟောရိပဲနဲ့ရှင်ပြန်ညံဘုရားကဟာရရောက်သူပေါ်မှာဟောကြသဘောပေါ်ကြရလားအမတန်ရေးကြည့်နေပါတယ်ဓမ္မတို့ခြေထုံဖြောက်လိုက်စမ်းပါဟောရိပဲနဲ့ရှင်ပြန်အောင်တော်မူတယ်ဆိုတော့အဲ့ဒီတော့ယုတ်တိယုတ်တာနဲ့ဒကာရမတွေရှင်းပြလိုက်တဲ့ခါကျတော့ကိုရမကြီးပါဇက်ကထွက်တာနဲ့ပဲရှင်းပြမာနကဗောဓိပင်နဲ့ရွှေပင်လူမဲ့လို့ညနေပိုင်းမလာလားမှန်ပါဘူး ဒါတော့ငါဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့ငါလူတံပေကံပိဒကာလာထားတဲ့အကျိုးဆက်ကြောင့်ဘောဓိပင်နဲ့ရှုပလင်ပေါ်လာတာငါပါရမီ7ပါးပြော30ဒီဥသောအကျင့်အလူတွေကြောင့်ဘောဓိပင်နဲ့ရှုပလင်ပေါ်လာတာမင်းနဲ့ဘာမှမဆိုင်ဘူးလို့မပြောလားပြောပါဘူးဒါပြန်ပါရမီ7ပါးအပြား30ကြောင့်ဘောဓိပင်နဲ့ရှုပလင်ပေါ်လာတာမှန်ပါဘူး ဓမ္မာရိမြေကြီးအသိလို့သက်သေမထူဘူးလားဟုတ်ပါဘူးအဲ့ဒီမှာမာရိမြေကြီးကအိုရင်းဆက်ကဲ့သို့လှုပ်လာတော့မှမာနစိတ်တွေမပြေးကြပြေးကြပါဘူးဒါဖြင့်သူကိုးကလိုက်တာကပါရမီ7ပါးပြား300ကျောင်းဘောဓိပင်နဲ့ရွှေပလင်ငါပိုင်တယ်ပြောလိုက်မှန်ပါဘူးရှင်းမလားရှင်းပါဘောဓိပင်နဲ့ရွှေပလင်သူပိုင်တယ်လို့ပြောတာနော်မှန်ပါပါရမီ7ပါးပြား30ကျောင်းဘောကြလားကြားပါ သတ္တိယုတဉာဏ်ရတာကတော့ဖြင့်ဒကာရမတို့မဲ့ဉာဏ်ဖူဉာဏ်ရတာကဖြင့်အနိစ္စအချက်ကိုမြင်သောကြောင့်နောက်ကမဲ့ဖြစ်ပြီးဒီကလာမဲ့နောက်ကဖူလိုက်တာလို့မှတ်လိုက်ရှင်းမလားအားလုံးတရားဓမ္မတွေရှင်းတတ်ကြရလားအားလုံးတရားဓမ္မတွေခမည်းတော်လည်းသောတာပန်ဖြစ်ကြပါတယ်ဆိုတော့ဝေဒနာဖြစ်ပြနောက်ကမဲ့ပါလိုက်ရှင်းမလားဝေဒနာဖြစ်ပြနောက်ကဘာလဲရ တိုင်းဒါဖြင့်ဒကာရမတို့ဝေဒနာတွေကားလို့ဆိုလို့ရှိရင်၃ပါးရှိတယ်လို့ဆရာဘုန်းကြီးကလည်းဟောခရကလည်းဟောတယ်ရှင်နာကဝေဒနာ၃ပါးရှိဒကာရမတွေခန္ဓာကိုယ်ဟာဝေဒနာခန္ဓာရေးဆိုတာဟုတ်ပါရဲ့ဟုတ်ပါဘူးအခုလူတွေကလည်းတိုးကြပေးကြတာတရားနဲ့တရားဖြည့်စပ်ပေးကြတာနဲ့ရောပူမှုအိုက်မှုဆိုတာရှိကြတယ်အဲ့ဒါဘာဝေဒနာပါလဲဒုက္ခပါအဲ့ဒီဒုက္ခဝေဒနာကိုဒုက္ခဝေဒနာမရှိနဲ့ ဒုက္ခဝေဒနာလေးပြက်သွားတာကိုရှုသဘောကျဘာရှုอ่ะဒုက္ခဝေဒနာလေးပြက်သွားတာရှုတော့ဒုက္ခဝေဒနာကိုရှုတာမဟုတ်ဘူးဒုက္ခဝေဒနာလေးပြက်မှုကိုရှုတာသို့တော့ဒကာဓမ္မတို့ဒုက္ခဝေဒနာမရှိဘဲနဲ့ပြက်မှာမဟုတ်ဘူးဒါကြောင့်ဒုက္ခဝေဒနာရှုလို့ရှင်းဖြင့်ဒကာဓမ္မတို့ဒီ နာမပြိစေရညာဖြစ်ပါလေအောက်တန်းညာသွားဖြစ်ဒုက္ခဝေဒနာဤပြည့်မှုလေးမြင်လို့ရှိရင်ဖြင့်အနိစ္စလက္ခဏာညာဖြစ်ပါလေသဘောကျကောင်းပြီဒါဖြင့်ဒကာရမတို့ဝေဒနာကြော်ပြီးအပြည့်မြောင်ကြည့်ပါဒုက္ခဝေဒနာကိုရှုဆိုတဲ့အပြည့်မြောင်ကြည့်ဒုက္ခဝေဒနာရှုဆိုတာဥပိ္ပခဝေဒနာရှုဆိုတာအပြည့်နဲ့မှမက်က ဆိုင်တာဝေဒနာနဲ့မက်နဲ့တော့မဆိုင်အပြည့်နဲ့မက်နဲ့တော့ရှင်းမလားဘာကြောင့်ဒီသုံးကိုဆရာဘုန်းကြီးတွေတရားဓမ္မတွေလေးလေးနဲ့နဲ့တိုက်တွန်းရပါလိမ့်မလို့ဆိုတော့ပဋိစ္စသမုပ္ပါယီပฏิလောမကိုကြည့်တော့ဒီကပြက်တယ်ဆိုတာချုပ်တာပါဝေဒနာနိရောဓဟောတဏှာနိရောဓဆိုတော့မဲ့ရတယ် တဏှာရောအောင်လုပ်တာမက်ပေါ်လို့ချုပ်မှန်ပါပါမက်မပေါ်ရဲ့မဟုတ်ပါဘူးဒါဖြင့်ဝေဒနာနိရောဓဆိုတော့ဝေဒနာအချုပ်ကိုမြင်တာဒီမက်ပဲတဲ့သဘောကျဝေဒနာချုပ်တာကိုမြင်တာဒါဖြင့်ဝေဒနာနိရောဓတဏှာနိရောဓဆိုတော့တဏှာနိရောဓဆိုတာမက်ပေါ်တာကိုဆိုတာဝေဒနာကနိရောဓတဏှာနိရောဓဆိုတာကတော့ဖြင့်မက်ပေါ်လို့တဏှာမလာတာကိုဆိုတယ်မှန်ပါ ရှင်းမလားဒါပြန်ဒီလိုရှင်းလိုက်တဲ့အခါကျတော့ဩအပြက်ကိုမြန်ကြည့်ပါလားဝေဒနာမြန်ကြည့်ဖို့မဟုတ်ပါလားအပြည့်မြန်ကြည့်ဖို့ပါလားဆိုတာတခါကျွဲတို့တခါတိုက်တို့ဥလာဘူးတို့ပေါ်လားပေါ်ပါဘူးဒါဝိပဿနာအလုပ်ကိုဟောနေတယ်တခါဓမ္မတို့မှန်ပါပါဘာဟောပါလဲဒါဖြင့်ဘယ်ဝေဒနာပေါ်ပေါ်အပြည့်မြန်ကြည့်မှန်ပါပါရှင်းရလားရှင်းပါဘယ်ဝေဒနာပေါ်ပေါ်အပြည့် က်မြင်အောင်ရှိပါမှအပြက်အပြက်ကအပြက်မြင်အောင်ရှိတာကမဲ့အပြက်ကမြင်အောင်ရှိတာပါဠိလိုရွက်လိုက်စမ်းပါဆိုတော့အပြက်ကိုတော့ဝေဒနာနိရောဓအပြက်ကိုဝေဒနာနိရောဓဖြစ်သေးဘူးလားအဲနောက်ကဘယ်နဲ့ဆက်မလဲတဏှာနိရောဓဆိုတော့ဒီမဲ့ပေါ်မလားဘူးဒီတဏှာလာဝင်ရသေးရဲ့သဘောကျ ကောင်းပြီဒါပြန်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဘာမြင်ဖို့အရေးကြီးပါလိမ့်ရှင်းကြရှင်းပါပါဠိတော်ကအပြည့်မြင်အောင်ကြည်ဆိုတာဘုန်းကြီးများများမကိုးပါဘူးဒီပြန်ကျမ်းဆောင်ဆောင်နဲ့တော့ဖြစ်စဉ်တွေအများကြီးရှိပါတယ်မှန်ပါပါတို့တော့ဒီပါဠိတော်သူငခြင်းစီနဲ့ငခြင်းတက်ဆိုသလိုဝေဒနာနိရောဓတဏှာနိရောဓအော်သူနိရောဓကိုမြင်မှတဏှာနိရောဓဆိုတဲ့မက်ပေါ်သူနိရောဓကိုမမြင်ရင် သနာနိရောဓဆိုတဲ့မဲ့ဟာမပေါ်နိုင်ဘူးရှင်းမလားဒါကြက်ကြက်စဉ်းစားပါဒါကြက်ကြက်စဉ်းစားပါဒကာရမတို့အလွန်ရေးကြည့်လို့ပြောနေတယ်ကဲဒကာဆွဲတဲ့အားလုံးဒကာရမတွေရှင်းတတ်ကြလားရှင်းတတ်ပါဘူးမရှင်းတတ်လို့ရှင်းပဲရှင်းမဆိုလာမင်းနိုင်ပါတယ်မှန်ပါပါဒီပါဠိတော်ကလည်း ဘောဓိပင်ကရှုပလင်ပေါ်မှာကိုရွတ်တာပဲဝေဒနာနိရောဓအဲ့ဒါတရားဓမ္မတွေကတဏှာနိရောဓဆိုတော့ဩဝေဒနာရှုပ်တာနဲ့တဏှာရှုပ်သွားတာလို့ထင်လိုက်မယ်မဟုတ်ပါဘူးဝေဒနာနိရောဓတဏှာနိရောဓလို့ဆိုတဲ့ဒုတိယကမက်ပေါ်တာကိုပြောတာပြောမလားဘာပြောပါမက်ပေါ်တာဝေဒနာနိရောဓကဝေဒနာတွေချုပ်တာကိုပြောတာတဏှာနိရောဓဆိုတာမက်ပေါ်တာ ဒါဟုကြက်ကြက်စဉ်းစားပါဝေဒနာနိရောဓဆိုတာဘာဗျရှင်းရှင်းပြောပါဝေဒနာနိရောဓဆိုတာကဘာဗျရမ်းလို့မရဘူးရမ်းလို့မရဘူးဝေဒနာနိရောဓဆိုတာကဘာဗျဝေဒနာချုပ်တာကိုဗျနိရောဓဆိုတာချုပ်တာပဲမဟုတ်လားကြက်ကြက်စဉ်းစားပါတရားဓမ္မတို့ဝေဒနာနိရောဓဆိုတာဘာဗျလားတို့ ရှင်းမလားဝေဒနာကြီးအချုပ်ကိုမြန်ကြည့်ပြောတာတဏှာနိရောဓဆိုတော့ဘာပေါ်တာဗျလက်ပေါ်တာဒီမှာနိရောဓတာဆိုတာကိုဗျမက်ပေါ်တာကိုဗျမက်ပေါ်လို့ချုပ်ရမက်မပေါ်ရင်တဏှာကိုချုပ်သွားတာလားမက်ပေါ်တာလားအဲ့ဒါမက်ပေါ်တာကိုတခါကြွယ်ရတဏှာနိရောဓဆိုတာအဲ့ဒါမယူတတ်တဲ့အတွက်တဏှာကိုချုပ်သွားတာဝေဒနာချုပ်လို့တဏှာကိုချုပ်သွားတာလို့ယူလိုက် စင်စစ်မဟုတ်ပါဘူးဝေဒနာချုပ်တာကိုမက်ကမြင်လိုက်တာနဲ့မြင်တဲ့မဲ့ပေါ်တာရှင်းမလားဘာပေါ်တာပါလဲမြင်တဲ့မဲ့ပေါ်တာဆိုတာသိကြပါလားအဲ့တော့ဒကာရမတွေကရှင်းထုံးနေမှပြီးဒကာလားအိုးဝေဒနာချုပ်ရင်တဏှာချုပ်တာပါပဲဆိုတော့တဏှာချုပ်တာတော့သူပြောတော့ပြောရဲ့ ကိုယ်တန်တာမှာဘာကျိုးရှိလိုက်တယ်ဆိုတာသိသေးရဲ့ကိုယ်တန်တာမက်ပေါ်တာမှမသိလိုက်တော့ရှင်းမလားဒါပြန်ဒကာရမတို့ဝေဒနာနိရောဓဆိုတာဘာပြတာပါလိမ့်ဝေဒနာချုပ်တာကိုပြနေတာလေမပြော့နဲ့လေပြော့လို့ရှိရင်မပိုင်လို့ဆိုတာသိတယ်ဆရာဘုန်းကြီးကရိပ်မိဗလားလေပြော့လို့ရှိရင်ဘယ်ကဆုံးခဲ့ကြမပိုင်မပိုင်သေးလို့ သဘောကျလားနေပြောလို့ရှိရင်မပိုင်ဘူးဒါကြောင့်ခမရတို့ပါဠိစကားကိုပြောနေလို့ရှိရင်ဖြင့်ဒကာဓမ္မတွေရှုပ်နေမှာဆိုတဲ့အတွက်ဝေဒနာချုပ်တာကိုမြင်အောင်ကြည့်သဘောကျဝေဒနာချုပ်တာကဝေဒနာနိရောဓမြင်အောင်ကြည့်ကမဲ့ရှင်းမလားဒါပြန်ဝေဒနာနိရောဓကဝေဒနာချုပ်တာတဏှာနိရောဓကမဲ့ပေါ်တယ်ဒါသေးချာမှတ်ပါ ဝေဒာနိရောဓကတဏှာနိရောဓကဒါပေချာမှတ်ပါသုံးတော့ပြန်ပြောမယ်ဝေဒာနိရောဓဆိုတာကတဏှာနိရောဓကအဲရှုတဲ့ပုဂ္ဂိုလ်မှာမက်ပေါ်တာဗျတခါကျွဲတော့ကျင်납ကျင်납အားလုံးကဓမ္မတွေသူများကျင်납လို့မကျင်납လိုက်ပါနဲ့သူများကျင်납လို့ယောက်ျားတွေကရှေ့ဘက်ကကျင်납တယ်နဲ့နောက်ကဓမ္မတွေက အလကားမကျင်ကားလိုက်ပါနဲ့ဒါအလုတ်တရားကိုပြနေတာကိုလုံးမှကိုရမှရှင်းမလားကိုလုံးမှကိုရမှဖြစ်နေတော့ဝေဒနာနိရောဓမှာမမြင်သေးဘူးဆိုရင်ဖြင့်ကျုပ်တနာသေးဖို့ဆိုတာဘယ်တော့မှမသုံးနဲ့မဲ့ကိုမပေါ်ဘူးရှင်းမလားမဲ့ကိုပေါ်သေးလားအဲ့ဒါကြက်ကြက်စဉ်းစားပါဒါဖြင့်ဒကာရမတို့ ဒုက္ခဝေဒနာရှိရမှာလားဒုက္ခဝေဒနာချုပ်တာရှိရမှာဒါဖြင့်ဝေဒနာနိရောဓသနာနိရောဓဆိုတာဘာပေါ်တာလဲဝေဒနာနိရောဓဆိုတာကဘာဘာဖြစ်တာလဲဝေဒနာချုပ်သွားတာဒါဖြင့်ချုပ်ပြောက်သွားတာကအိဋ္ဌာဟုတ်လားချုပ်ပြောက်သွားတာမြင်တာကမက္ခဆိုတော့ဒီမက်ပေါ်တာကိုတဏှာချုပ်တယ်လို့ဆိုတာပါ ရှင်းမလားမက်ပေါ်တာကိုသနာချုပ်တယ်လို့ဆိုတာဒကာရမတွေကမသိတော့ပါဠိကရှောက်ရော့နေတာပဲပါဠိကရှောက်ဝေနာနိယောရာတဏှာနိယောရောတဏှာနိယောရာဥပါဒနာနိယောရောဘာဖြစ်တာတော့မေးတော့ဒကာကျော်ပဲနဲ့ဖြေပါရှောက်ရွတ်တာပဲဆိုอ่ะခင်ဗျားတို့ရှောက်မရွတ်ပါနဲ့ဝေဒနာနိရောဓကိုတဏှာနိရောဓဖြစ်အောင်လုပ်လို့ရှိရင်ပြီးတာ ရှင်းမလားဘယ်လိုလုပ်မှာပါလဲအာလုံးဒကာရမတွေဒါခမည်းတော်သံဃာဖရာပွင့်နေတာခင်မရတို့သံဃာဘုရားပွင့်နေတာဒီတစ်ခါလွယ်လို့ရှိရင်ခင်မရတို့နောက်ဘုရားမလာတော့ဘူးဆိုတာအောက်မေ့ပါရှင်းမလားရှင်းပါဘာဖြစ်လို့မလာတော့ဘူးတော့လို့ပြောရသလိုဆိုတော့ခင်မရတို့ဂေါရမဘုရားဟာလည်းခင်မရတို့ ਨੇ ဘာမှမဆိုင်ဘူး ရှင်းမလားရှင်းပါဘူးဒီကရမတွေကဘောရမမရတော့အမှန်တန်ကြီးညိုပါတယ်သို့တော့ခမည်းတော်နဲ့တော့ဆိုင်ကုန်မဆိုင်ဘောရမဘုရားချွတ်တိုက်တဲ့ပုဂ္ဂိုလ်ကပြင်ဆွဲကြီးအစသူ့ဘယဟန်ဆိုတာထုတ်အဲ့ဒါငါချွတ်တဲ့ပုဂ္ဂိုလ်ကျန်တဲ့ပုဂ္ဂိုလ်ငါတို့တယောက်မှမဟုတ်ဘူးလေရိမ့်မိဗလားပြင်ဆွဲကြီးအစသူ့ဘယဟန်အထုတ်အဲ့ဒါဘယ်သူချွတ်မှာတော့အဲ့ဒါဂေါရမကြီးတပည့်ကြီးမှခင်များတို့ဂေါရမတပည့်ကိုမဟုတ်မှန်ပါပါ ဘောဓမတပည့်ဖြင့်ပြိဋိဘံမစံသေးဘူးစောင့်နေတယ်ခင်ဗျားတို့မစောင့်ဘူးစောင့်နိုင်တယ်လို့လည်းဟောတယ်သဘောကျစောင့်နိုင်တယ်လို့ဟောတယ်ငါဘောဓကမာဘဝင်စားနေလိုက်လို့ရှိရင်ကွာတဲ့အာယုကပတ်လုံးနေနိုင်ပါတယ်တို့တော့ငါချွတ်စရာပုဂ္ဂိုလ်တရားမှမရှိတော့ဘူးတဲ့သူ့ဘကြရင်အဆုံးပဲတဲ့ရှင်းမလားအဲ့ဒါဒကာဓမ္မတွေဘောဓမဖရာကိုလည်းခင်ဗျားတို့အာကိုရပြုတ်ခဲ့ကြပါပြီ သဘောကျအခုကြံတဲ့ပုဂ္ဂိုလ်တွေသူ့တာဝကနဲ့သူချွတ်မဲ့ပုဂ္ဂိုလ်တွေဆိုတာသေသေးချာချာမှတ်ပါရှင်းမလားခင်ဗျားတို့ဒီဒီဆရာဘုန်းကြီးကျွတ်မှကျွတ်မဲ့ပုဂ္ဂိုလ်တွေဆိုတာသိကြဘောရမဘုရားသခင်ကိုရမကြီးကတော့ သူ့ဝေနေရမဟုတ်တော့ဘူးဆိုပြီးပြိဋိဘံဆံသွားမှန်ပါပါရှင်းမလားအဲ့တော့ဒီဒကာရမတွေကသူ့တပိသားဖြစ်တဲ့သာဝကယဝေနေရမှာသာဝကယတပိတွေသူ့တပိတွေချွတ်မှကျွတ်မှရှင်းမလားအဲ့တော့မိရိယကိုရောမြတ်ကြီးကိုစောင်းအောင်မယ်ဆိုလို့ရှိရင်လေခမည်းတော်ပฏิပဌာန်ဘုရားသခင်ကိုရမကြီးဟောထားတာကိုသဘိမ့်ပေါက်ရရောက်မိရိယစောင့်လို့ရှိရင်မှန်ပါ ငါပြားရဲ့တပိသားစီမှာမင်းတို့ဒီကားလို့ဆင်ဖြင့်ယုံကြည်ကြမှာစိတ်ဖြောင့်ငါဖြင့်လွန်စွာတို့နာနေရုပ်ကိုဖြစ်ပြုံညာမြင်ဤငါရဲ့မှန်မင်မဲ့ရကြောင်းဗราဏိငါတရား၅ပါးမရှိဘူးလားရှိပါဘူးအဲ့ဒီ၅ပါးနဲ့ပြည့်စုံလို့ရှိရင်မင်းတို့ဆရာကောင်းတာဝကဆရာကောင်းကတွေ့မယ်ဆို9နဲ့9လ9ရက်နဲ့ရမယ်ငါဖျားပြိဋိဘံစံရတော့လေမင်းတို့ဆရာတာဝကနဲ့ ဒီ၅ပါးနဲ့ပြည့်စုံအောင်လောက်ကြလို့ရှိရင်9နဲ့9လ9ရက်အတွင်းမှာမင်းတို့ကိစ္စပြီးမယ်မှန်ပါပါမဟုတ်ဘူးလားအဲ့ဒီတော့ခင်ဗျားတို့ဘောဓမဗျာကြီးသာဟောကမဟုတ်ကြောင်းသိကြပြီမှန်ပါပါရှင်းမလားရှင်းပါပြီကောင်းပြီဒါဖြင့်ဒီဃာရမတွေဘုရုသာဝကတွေဆိုတာပေါ်လာကြမှန်ပါပါဘုန်းကြီးများကြီးသာဝကတွေဒါကြောင့်ကြုံကြဘုရုသာဝကတွေပါလေဘုရား အဲဘုန်းကြီးများသာဝကတွေဆိုတာမထင်ရှားဘူးလားထင်ရှားပြီးဒီကလာနေတော့ဩတို့ဖြင့်ဒီတစ်ချက်လွဲရင်ဖြင့်မရတော့ဘူးပေါ်ကြပါလားဒီတစ်ချက်လွဲရင်မရတော့မရတော့ဘူးတဲ့ဒီတစ်ချက်လွဲရင်တခါကျွေရပါအောင်မလားအားလုံးတရားဓမ္မတွေစဉ်းစားပါတော့ကြားဆောင်ဆောင်နဲ့ညှိပြောတာမှန်ပါပါကြားဆောင်ဆောင်နဲ့ညှိပြောခြင်းကြောင့် ယုံကြပါတော့မှန်ပါပါဘောရမဘုရားဤပါဝကကပြင်ဆွဲကြီးအစပြီးတော့ဥပါဒယအဆုံးဒါကငါပါဝကကျန်တာသူသူ့ဆရာနဲ့သူ့ပါဝကဖြစ်လိမ့်မယ်ဆိုပြီးပြိဋိဘံဆံသွားတာညီတော်အနန္ဒကဆိုင်ပါအောင်ခရားဟာဆိုင်နေမယ်ဘာမှရည်ရည်မရှိဘူးငါပါဝကတရားမှမရှိဘူးကွာ ပေါ်လားပေါ်ပါဘူး။ခိုင်းဒီဒကာရမတွေဘုရုပါဝကဆိုတာသင်ရှား။ဒီဒကာလွဲရင်တော့ဖြင့်ခမရတို့ကိုကျွန်းနေမှာအစ်စ်ပါ။မှန်ပါဘူး။ရှင်းမလားရှင်းပါဒီကလွဲရင်ဘယ်နဲ့တော့ဘိုလ်ကျွန်းနဲ့အစ်စ်ဆိုတာပေါ်လားအဲ့ဒါခမရတို့သေးသေးချာချာမှတ်ပါဒီပါဠိတော်ကိုသေးချာချာဘောရမဘုရားကြီး သာဝကတွေကုံကြောင်းကိုလည်းအခုသေသေးချာရှင်းပြပြီမှန်ပါသူဆရာနဲ့သူကျွေးလိုက်မယ်ဆိုတာလဲရှင်သာသင်ချုပ်လို့အများကြီးကျွတ်မှန်ပါရှင်ပါရိပုတ္တိပါရိပုတ္တိမှာရှိတဲ့ရှင်မိန်လာတို့ချုပ်တော့ဗောအကုန်ကျွတ်အဲ့ဒါသူ့သာဝကနဲ့သူကြားနေတာဖះချုပ်တာတရားမှမပေါ့ပါသေးရဲ့အဲ့ဒါတွေထောက်တော်မှာဘုန်းကြီးတို့ဒကာရမတွေအော်ဒီအချိန်လေးကလသာတော့ဘိုင်းငင်ဆိုတဲ့တောပုံတို့ ဒီချိန်မှာဝေဒနာនិရောဓတဏှာនិရောဓဖြစ်အောင်လုပ်လို့ရှိရင်ဖြင့်ဥပါရဏនិရောဓကာမဘဝនិရောဓဓာတိនិရောဓဇေယမရဏនិရောဓဆိုပြီးအကုန်နိဗ္ဗာန်ရောက်တာပဲရှင်းမလားဒါဖြင့်ဒကာရမတို့ကိုယ်ဆရာကိုကိုကိုကျွတ်ထိုက်တဲ့ပုဂ္ဂိုလ်ပဲလို့မှတ်လိုက်ပြီရှင်းမလားအခုတရားနာနေတဲ့ဆရာကိုကိုကျွတ်တိုက်တဲ့ပုဂ္ဂိုလ်လို့ဆုံးမြတ်ရချပါအဲ့ဒါ ဝေဒနာကိုရှုဆိုတာဒီဝေဒနာကတော့ဖြင့်ရှုရမှာပဲတဲ့တို့တော့ဝေဒနာမတွေ့ရင်နဲ့ဝေဒနာပြက်တာတွေ့ပါမှန်ပါပါဝေဒနာရှုဆိုတာဘာတွေ့ရမှာပါလဲဒါကြောင့်ဘုရားကမင်းတို့ဝေဒနာရှုဆိုမဲ့ကွာဝေရဓမ္မနုပတိကွာအပြက်မြောင်လို့ဆောက်မှာဝေရဓမ္မနုပတိသမုဒိယဓမ္မနုပတိကွာဖြစ်ကြောင်းကိုသိ ဟုတ်လားဝရဓမ္မနုပတိကအပြက်ကလေးမြင်အောင်ကြည့်กว่าမလားဘူးလားအဲ့ဒါကျမှဩငါငါဥစ္စာမဟုတ်ပါလားဆိုတာပေါ်လာရင်းမိလားသူပါဠိတော်နဲ့သူနဲ့ကိုရှင်းပေးတာပါပဲဒါဖြင့်ဝေနာနိယောဓာတဏှာနိယောဓာဝေနာနိယောဓာကဘာပါလဲဝေဒနာချုပ်တာကိုမြင်မြင်ချုပ်ရတဏှာနိယောဓာက မက်ပေါ်တယ်ဆိုတာလိုလိုပေါ်တယ်လားအချုပ်မြင်မှပေါ်တာလားရှင်းမလားဒီလိုမမြင်ခဲ့လို့ရှင်းဝေဒနာပြစ်เสียတဏှာဝေဒနာပြစ်เสียတဏှာအဝေဒနာပြစ်เสียတဏှာဒါအချုပ်မမြင်တဲ့ပုဂ္ဂိုလ်ပြိဿမှုပါဆက်တယ်ဝေဒနာချုပ်ကိုမြင်တဲ့ပုဂ္ဂိုလ်ကြတော့ဒကာဓမ္မတို့ဝေဒနာနိရောဓတဏှာနိရောဓဆိုတဲ့မဲ့ဟာဝန်းထဲမှာဝန်းလာရိမ့်ပြီလားဒါဖြင့် မဲ့သည်ဟောဒီကိလေသာကိုလည်းဖြတ်ပါတယ်တဏှာဥပါဒံကိလေသာကိုဖြတ်ပါတယ်တဏှာဥပါဒံဆိုတဲ့တဏှာဒီအဝိဇ္ဇာနဲ့မကင်းတော့ကြောင့်ဥပါဒံနဲ့အဝိဇ္ဇာနဲ့မကင်းတော့ကြောင့်အဝိဇ္ဇာနဲ့တဏှာကြီးမှတ်ပါရှင်းမလားဒါကကိလေသာဘောမပြဘူးလားရှင်းပြီနော်ကိလေသာဘောပြတော့ဒီဘက်ကသုံးခုကကာမဘောပေါ့ဒီဘက်ကနှစ်ခုကဝိပါကဘောပေါ့ ရှင်းမလားရှင်းပါဒါဖြင့်တရားဓမ္မဒီကသမုဒိယသစ္စာချုပ်တာဒီကံနဲ့ကသမုဒိယတွေမချုပ်လားဒီဘက်ကအထယ်ဖြစ်တဲ့အနာဂတ်ဘဝတွေရောဒါဖြင့်တရားဓမ္မဒီကသမုဒိယသစ္စာပေတာဒါချုပ်တဲ့အတွက်ဒါနိရောဓသစ္စာပေါ်တာမှန်ပါဘူး။ဇာသာတိတွေချုပ်ရနိဗ္ဗာန်။ဇာမဏတွေချုပ်ရအောင်နိဗ္ဗာန်။ဒါဖြင့်ဒီဘက်ကနိဗ္ဗာန်။ဒီဘက်ကသမုဒိယချုပ်တာ။ဒီဘက်ကနိဗ္ဗာန်ပေါ်တာ။ဒီကမက်ပေါ်တာ ရှင်းမလားဒီကဒုက္ခသစ္စာမြင်တာဟုတ်မလားဒါဖြင့်ဒီဘက်ကအချုပ်ကဘာသစ္စာရောအမြင်ကအသေးကအရာဒီလိုသွားပါရှင်းကြပါလားအလွန်ရေးကြီးဒကာဓမ္မတို့သစ္စာလေးပါမသိဘူးဆိုတာမရှိတဲ့ပုဂ္ဂိုလ်ဘယ်တော့မှမသိဘူးဘုလားဝေရှင်းရလားရှင်းပါလားနောက်ကဒကာဓမ္မတွေရှင်းရလား ရှင်းကြပါရှင်းကြပါခမရတို့ခမရတို့အချိန်လေးရတယ်တဲတဲကြံမာတော့တယ်မှန်ပါပါတဲတဲကြံမာတော့တယ်ဓမ္မတို့ခန္ဓာကိုယ်ကတဲတဲကြံတယ်လို့ဆိုတော့တရားကျွယ်တော့ကကြိုက်ချင်မှကြိုက်နော်ကြိုက်ချင်မှကြိုက်မယ်မှန်ပါပါအခုမျက်လုံးနာနာကောင်းလျာအာဒကာရမတို့အရာပြိုရွယ်တုန်းကလို့ပန်ပန်ထွားတာကြည်ကြည်လင်လင်ရှိပါသေးရဲ့ရှိပါပါ အဲ့ဒါကံကုန်လူပြီလို့ပြောတာဘာပြောတာကံကုန်လူတော့ကံမွဲညာမွဲကြံရတော့ဟေးဘာကြံရတော့ကံမွဲညာမွဲကြံရတဲ့အချိန်မှတကယ်အရေးကြီးဆုံးကံကောင်းညာကောင်းနဲ့သုံးရမယ်မဲ့ညာကိုအရရှာရမယ်ဆိုတော့ခမရတို့ညာညာလောက်ရင်လောက်မလောက်ရင်ဒီကံမွဲညာမွဲကဒကာရမတို့ခမရတို့ကို အသေးတွန်းတော့မယ်ဆိုတာမှတ်ပါမှန်ပါပါရှင်းမလားရှင်းပါကံကောင်းညာကောင်းတွေကိုခေါင်းကြီးတို့တရားဓမ္မတွေကလည်းဖြင်းတာလိုက်တာမှန်ပါပါတဏှာခိုင်းတဲ့ပဲအသုံးချတယ်မှန်ပါပါနင့်နာလိုက်မှန်ပါကံကောင်းညာကောင်းတွေဘယ်မှာသုံးခဲ့ကြမှန်ပါပါကံလေးကောင်းတော့ကကံနာကြတာကံကောင်းလို့ကြာနာကြည့်ခြင်းလည်းအဲနှာခေါင်းကအနံလေးရှင်းရှင်းလေးရှူနိုင်တာလေကံကောင်းလို့ကမ္မစုပ်တွေကိုဗျာ ကံကောင်းညာကောင်းတွေတုန်းကတော့ပါရေသမီးရေစီဝါရေခင်ရင်မင်ရေဆိုတဲ့တဏှာခိုင်းတဲ့စီပုံပြခဲ့ကြမှန်ပါပါကံကောင်းညာကောင်းတွေဘယ်သူခိုင်းတာနဲ့ကုန်ခဲ့တော့အခုဘုန်းကြီးစီရောက်လာတော့ဘယ်လိုပုံကိုယ်တွေအများကြီးရောက်လာပါလိမ့်ဒီဘုန်းကြီးကိုပေဟောနေတာမွဲဒီဟောတယ်ကြာရောက်မှမပေါ့ရေးပြီလားကံကောင်းညာတော့ကုန်ခဲ့ပြီဗျာမှန်ပါဗျာရှင်းမလား တိုင်းသာဖြင့်ခမည်းတော်ကံမွဲညံမွဲလေးရှိပင်ရှိများတော်လေဆရာကနိဗ္ဗေကောင်းမှန်ပါပါဒကာရမတွေကလည်းကံကောင်းဆုံးကလိုပဲဝရိယအချိန်မှန်မှန်နဲ့လုံးမယ်ဆိုရင်လေရနိုင်ပါသေးတယ်မှန်ပါပါသဘောကျဒါဖြင့်ဒကာရမကံမွဲညံမွဲတို့တွေကားလို့ဆိုလို့ရှိရင်ဖြင့်အသုံးတွေကမှားလာခဲ့ပြီဆိုတာတော့ယနေ့ဆုံးဖြတ်ချက်ချက် မချနိုင်ဘူးလားကံကောင်းညာကောင်းတွေဘယ်မှာသုံးခဲ့ရဲရဲတင်းတင်းပြောပါမှန်တယ်မှန်ပါတယ်ဥပုံနေကြီးမှုသားလည်းမဖြစ်ပါဘူးခင်ဗျာဖြစ်သေးလားမဖြစ်ပါဘူးဒီကရမတို့ကံကောင်းညာကောင်းတွေဘယ်ဘ누구ခိုင်းနိုင်လဲကုန်ခဲ့လေတဲ့ဒီကရမတွေကျက်တည်မရှိတဲ့စကားသုံးတာမှန်ပါဘူးတဏှာခိုင်းတာနဲ့ကုန်ခဲ့ဟုတ်လဲဟုတ်တာမှန်ပါဘူး အားရမလားလေကဲအခုဒီနေ့တရားပွဲလာရတယ်ဆိုတာတောင်မှလွယ်တာဟုတ်ဘူးမှန်ပါပါအဲ့တော့ဓမ္မတို့ကမွဲညံမွဲတွေနဲ့အခုလာသုံးချရတော့ကိုကိုမို့ကြိုးစားမှကိစ္စပြီးမယ်အဘယ်ကြောင့်ဆိုသောကမွဲညံမွဲတွေကိုတဏှာခိုင်းတဲ့ထဲမှာအလွဲသုံးစားလုပ်ခဲ့လို့ကံကောင်းညံကောင်းတွေဘာလုပ်ခဲ့ကြပါလိမ့် ဘူးလားဘူးကြောက်เสียကောင်းကောင်းပါဘူးကြောက်เสียသိကောင်းတယ်ကံကောင်းညာကောင်းတွေခင်ဗျားတို့ပါလုပ်ခဲ့လို့အလိုပုံစံလုပ်ခဲ့ကံမွဲညာမွဲနဲ့ကြာမှာတကယ်စီးပွားချာခွာကြလိုက်တယ်ဖြစ်ချင်းကြောက်မြတ်ကြောက်မြတ်ဖြစ်နေတာဒါဒီဆရာပေါ်ပြောလို့သိတယ်ခင်ဗျားတို့သာဆိုကခင်ဗျားတို့ရှေးပါးကမလန်းဆုံးနေတာကငယ်တုန်းဥစ္စာအလတ်စားစင်တည်ရင်ငယ်တုန်းပညာအရွယ်လတ်စားကြတော့ဥစ္စာ ပြီးတော့မှပညာကိုကံဝဲညာမွဲကြမပညာရှာဟာလောက်ကုတ်ပြထွက်ရလားပညာရှာဟာဆိုတော့ကောင်းသေးရလားအခုဒီရောက်လာတာတွေဒကာဓမ္မတွေရှင်းကြဗလားရှင်းပါကံကောင်းညာကောင်းတွေဖြုံးပြီးသားသုံးပြီးသားအလွယ်သုံးစွာဓမ္မကြီးဒီရောက်လာတာပဲဒါချိတ်ပြောနေတယ်ဒကာသက်ကအောင်းမေ့မနေတော့ရှင်းမလားအဲ့တော့ကိုယ်ဒကာဓမ္မတို့ဒီဘက်က ဝတ်တွေကိုရှင်းအောင်ပဲပြောပြရုံဝတ်တွေရှင်းအောင်ပြောပြရုံဓမ္မလို့ဒါပြန်ဝေဒနာအချုပ်ကိုမြင်လို့ရှိရင်ဖြင့်ဝေဒနာအချုပ်ကနိရောဓမြင်တာကဒါပြန်ဝေဒနာနိရောဓဆိုတာဝေဒနာချုပ်တာကိုတဏှာနိရောဓကမက်ပါကတဏှာနိရောဓဆိုတာတဏှာချုပ်တာမက်ပေါ်တာမဟုတ်ဘူးဟုတ်ဘူးလားအခုတော့ဘယ်နဲ့လဲ ဏှာညရောတော့ဆိုရင်ဘယ်လိုဆိုကြမလဲမဲ့ပေါ်တာရှင်းမလားရှင်းပါကောင်းပြီဒါဖြင့်ဒကာရမတို့ဝေဒနာကြောင့်ဒကာရမတို့ထုံးစံတိုင်းတဏှာမဖြစ်ဘူးလားဖြစ်ပါဘူးအဲဝေဒနာကသမှုရိယသစ္စာတဏှာကရှင်းပြီနော်ကောင်းပြီဒါဖြင့်ဒါဝေဒနာတစ်လုံးပဲထားပါတော့ဝေဒနာပဲကလာတော့ဖတ်တာအဲဖတ်တာကြောင့် ဝေဒနာပေါ်တယ်ဖတ်တာပြစ်စရာသိကြဘူးလားကောင်းပြီတဲ့ဖတ်တာကသမုဒိယသစ္စာဝေဒနာကဒါဖြင့်ဒုက္ခဘယ်လောက်ရတော့1 2 3 4 5 6ဒုက္ခရပြီနော်ခင်ဗျားတို့ငကူကပါဠိတွေလျှောက်ရုပ်ပြီးဒုက္ခအစုကြီးလို့သာဆိုတယ်ဒီလိုဒုက္ခမသိပါဘူးမသိပါဘူးရှင်းမလားခိုင်းတော်တဲ့ဓမ္မတို့အတ္တဘယ်ကလာကြတော့ သလယနာဆိုတဲ့သကုသောတဲ့ခန္ဓာကြီးကကာယမနကလာပြီဒါပြန်သလယနာပြည့်စရာသလယနာပြည့်စရာဖတ်သောဆိုတဲ့သဘောကြပါလားကျဲကျဲရွတ်ပါသလယနာပြည့်စရာမပိုင်ရင်ခင်ဗျားတို့ရှားကတော့လေးတယ်ကမ္မညမွဲတွေပေါ်နေတယ်မဟုတ်လားကမ္မညမွဲတွေပေါ်ဘူးလားဓမ္မတော့ကိုင်းဒါဖြင့်ဘာသာပြည့်စရာ အေးဒီလိုသွားလိုက်ပါတဲ့ဒကာရမတို့ဝါသကသမုဒိယသစ္စာဝေဒနာကဒီဘာသာပဲရလာတော့သာလရဏသာလရဏပြည့်စရာသာလရဏကဘာသစ္စာဘာသာရကဲသွားတော့ဒုက္ခကုံသွားလိုက်သာလရဏပဲရလာတော့နာယုတ်နာယုတ်ကလာတယ်ဆိုတာသဘောကျနာယုတ်ကလာတာဒကာရမတို့နာယုတ်နှလုံးကလာတာ ရှင်းကြပါလားရှင်းပါကောင်းပြီနာမဥပပစ္စယဟုတ်ပါပါနာယုတ်ကဘာပစ္စယရှင်းပြီနော်အဲဖတ်ပါဒုက္ခဒုက္ခဘာလဲရမရဲ့ဒုက္ခသစ္စာနော်မှန်ပါ gain နာယုတ်ပဲကလားဝိညာဉ်ပရိသေဝိညာဉ်ကလားပရိသေဝိညာဉ်ကဘာသစ္စာနာယုတ်ကဒီဝိညာဉ်ပဲကလားပါလိမ့်မလို့ သင်္ခါရကာယကံဝစီကံမနောကံဆိုတဲ့အတိတ်ကံကလာတာရှင်းမလားကောင်းပြီဒီကံသင်္ခါရဘယ်ကလာပါလိမ့်ဒါပြန်ဝိဇ္ဇာပစ္စယသင်္ခါရပစ္စယဝိညာဏပစ္စယကဲအကုန်သွားတာပြီမဟုတ်လားကောင်းပြီဒါရတော့ခမရတို့ပြင်းနေကြလမ်းကိုကျေးတယ် ဒီလမ်းကပြင်းနေကြလားပြင်းမလားအဲဒီလမ်းထုတ်တဲ့လမ်းကြတော့တွေ့ကုန်မတွေ့ဘူးဒီလမ်းပေါ်ကြီးလျှောက်ပြီးပြင်းမလားကောင်းနေတာဖြင့်ဓမ္မတွေဒီဘက်က၃ခု၁နှစ်အနာဂတ်ဘဝဝိပဿနာမရှိကောင်းဒီသုံးခုကပါပါလေဝိပဿနာဒီဘက်ကအဝိဇ္ဇာသင်္ခါရကအတိတ်ဘဝဝိပဿနာမရှိကောင်းလွန်ပြီးသားဖြစ်နေ ဒါဖြင့်ခမည်းတော်ပြစ္ဆုတ်ပံဘဝလေဝိညာဉ်နာယောသာသနာ့ခါသာဝိညာဉ်နာသောသောသောဒါခမည်းတော်ဘဝရှင်းမလားရှင်းပါပြီခမည်းတော်ဘဝလေသုံးတော့ပြီးစမ်းပါအောင်ယခုတရားနာနေတဲ့ဒကာရမတွေခန္ဓာကိုယ်ဟာဒီဟာပဲရှိရှင်းမလားရှင်းပါဒါပါပါလေနောက်ဝယ်ဦးမယ် ဟုတ်လားကာယကံနဲ့ဝေကေသံပါဆိုတဲ့ဝစီကံနဲ့စိတ်ထဲကဒီဥစ္စာလေးပဲတတ်တာနေတဲ့မနောကံနဲ့မရှိဘူးလားဒါဖြင့်ဝိညာဉ်ကအစာကာယကံဝစီကံမနောကံအထုတ်ပါကောင်းပါလေခင်ဗျားတို့သင်ကြဒါဖြင့်အိမ်မှာနေတဲ့ပုဂ္ဂိုလ်များသည်စိတ်ဝိညာဉ်ကအစာကာယကံဝစီကံမနောကံအထုတ်မြင်စိတ်ကအစာဘယ်ဆုံးမလဲ ကြာစိတ်ကအစာနာစိတ်ကအစာအစာစိတ်ကအစာအဲတွေးစိတ်ကအစာကြံစိတ်ကအစာဩတရားဓမ္မတွေဒီသုံးခုမှတ်လိုက်စမ်းပါတရားဓမ္မတို့ပြစ္ဆုတ်ပံဘောကတော့ခမည်းတော်ခန္ဓာတော့၈ခုပါပဲသို့တော်ခမည်းတော်ဒီ အနာကအကြောင်းသုံးခုလို့မှန်လားသနာဥပါဒံခေါင်းကကာယကံဝစီကံမနောကံဘာအကြောင်းပါလဲသေပြီးရှားမယ်နဲ့ဟောဒီကြောက်ဆင်းရအောင်လို့ဒီကံကြောက်ခင်ဗျားတို့နေတိုင်းကြောက်မျက်လုံးဘဝကဒီရောက်တာနှာခေါင်းကရှူချက်ရင်တော့ဒီရောက်တာလျှာကစားရင်တော့ဒီရောက်တာဟာဒီရောက်ဘယ်နဲ့ကြောင့်သွားပါလိမ့်မလို့အာလုံးတရားဓမ္မတွေဆိုတော့ပြီးတော့ဒေဝဆင်နေဖြစ်အောင်လို့ဗျာ ရင်မိသလားဘယ်နဲ့ရောက်ဒီရောက်သွားပါလိမ့်ရှင်းကျောင်းဆောက်တော့နတ်ပြည်ဘုံပေါက်တယ်ဆိုတော့အစင်းနဲ့သွားနေရမှာကျွတ်တဲ့သိဝမ်းသာတာပဲလောဘဒေါသမောဟတွေလောဘသနာရူပဒါလို့ကံနေအကုသိုလ်ကံနေလုံနေတော့အင်းကျုပ်လည်းအပင်မှာဘုံပေါက်နေပြီကျုပ်လည်းစင်နေပြီဝမ်းသာပါလားအဲ့ဒါဟောမသာနိုင်ဘူးလား ။ဘာနဲ့ကြပါလား။ဘယ်နဲ့ကြောင့်မှနှကြောင်းတော့တော့ဘုံပေါက်တယ်နန္ဒီရတယ်။မှန်ပါပါ။ဝမ်းမသာကြဘူးလား။မှန်ပါပါ။ဘာဒီကနောက်လို့မပေါက်။မှန်ပါပါ။ဒီကနေ့အဘုဒ္ဓလို့တော့ငရဲနဲ့ငရဲဘုံပေါက်တယ်။မှန်ပါပါ။ဒေဝကြီးငယ်တွေမလာဘူးလား။ရှင်းကြပါလား။ရှင်းပါ။ဒါဖြင့်ခမရတို့ဒီရောက်အောင်တော့သွားတယ်ဘုံပေါက်တော့မကြိုက်ဘူးဆိုတော့မရဘူးဒီလိုရအောင်ရောက်အောင်တော့ဘုံပေါက်တာတော့မကြိုက်ဘူး ရုပ်သီးကလည်းစားခြင်းနဲ့ဝမ်းလျှော့မှတော့ကြောက်တယ်ဆိုရင်မဖြစ်ဘူးရိပ်မလို့လားရုပ်သီးကစားခြင်းနဲ့ဝမ်းလျှော့ဒါမစားတဲ့နေမှာမလျှော့မှာပေါ့စားရင်ဒါနဲ့ဒီစားတာကဒီရောက်မစားတာဒီဝမ်းလျှော့ရုံကြတော့ရိပ်မလို့လားကာယလုံးဓမ္မတွေရှင်းသားမလားကောင်းပြီဒါဖြင့်ဓမ္မတို့အဝိဇ္ဇာကြောင့်ပဲပြောလိုက်တော့ ဒါရီယာ1 2 3 4 5 6တရားဂုံဒုက္ခတွေဖြစ်ဘူးလားဖြစ်ပါဘူးသို့တော့ခမည်းတော်ခန္ဓာကတော့ဖြင့်ရှစ်ခုလို့မပြောလားပြောပါဘူးသဘောကျလားဝိညာဉ်စပေချာလောက်ပါခမည်းတော်ဘုရားဘယ်မှာသုံးလို့ဝိညာဉ်စအေးသေချာကြည့်ကြပါဒါခမည်းတော်လက်ရှိခန္ဓာတရားနာနေတဲ့ခန္ဓာကိုဆိုတာ ရှင်းမလားတရားနာနေတဲ့ခန္ဓာကိုယ်ကဘယ်စပဲဆုံးမလဲကာယကံမစီကံမနောကံဆုံးခင်ဗျားတို့နှုတ်သက်တာတွေကုန်ပြတော့ဟုတ်မှာမဟုတ်ပဲကိုတခါတည်းရဟုတ်ပါရဲ့လားနှုတ်သက်တာဟိုဒီအမှားကြီးပဲခန္ဓာကိုယ်လည်းဖြစ်စဉ်ကြည့်ပြောတာလားစာကိုလမ်းမှာရေးထားတဲ့ဆိုင်းမှုဖတ်တယ်လို့ဖတ်တာလားအလကားပါတဲ့ဒီဥစ္စာမှန်ပါ ဒါကခန္ဓာကိုယ်ထဲမှာဘယ်စိတ်မဆိုစိတ်ဝိညာဉ်ဖြစ်တယ်မှန်ပါဝိညာဉ်ဖြစ်လို့ရှိရင်သွားကြလာခြင်းနဲ့နာယုတ်နာယုတ်ရှိလို့ရှိရင်မြင်ကြည့်ခြင်းရှုခြင်းနဲ့မျက်လုံးတွေကြည့်ခြင်းရှုခြင်းနဲ့မျက်လုံးဆိုရင်ဒီကျုပ်ကဒီတိုင်းမကြဘူးအတွေ့မှကြိုက်တယ်ဆိုတဲ့ဖတ်တာဖတ်တာဖြစ်လို့ရှိရင်ကျုပ်ကကိုယ်ကိုယ်တိုင်းကိုစားသွားမှရှင်းတတ်မလားဘူးလားဒါဖြင့်စားပေမဲ့ကျုပ်သဘောကျအောင်မှဆိုတဲ့တရားကကျုပ်သဘောကျလို့ရှိရင်ကျုပ်ကနောက်ဝယ်စားမှာပဲဆိုတဲ့ဥပါဒါ မလားဘူးလားဥပါဒံရှိတဲ့ပုဂ္ဂိုလ်ဒီနောက်ဝယ်စားဖို့ဖြစ်တဲ့ကာယကံဝစီကံနဲ့နောက်ဝေပိုးရှာမယ်ကာယကံဝစီကံနဲ့မကြပါဘူးလားသဘောကျအဲ့ဒါကခင်ဗျားတို့ဖြစ်စဉ်စာရတာမဟုတ်ဘူးသဘောကျဒါကခန္ဓာဖြစ်စဉ်ဘာပရိစ္ဆသမုပ္ပါတဲဆိုတာပေါ်ဗလားခန္ဓာဤပရိစ္ဆသမုပ္ပါဒကာရမတွေဘာဘာပရိစ္ဆသမုပ္ပါပါလိမ့်ရှင်းမလား ကောင်းပြီပြောတော့လည်းဒီနေ့ဥပုပ်နေမို့ဒကာဓမ္မတွေမကြားနာဘူးတဲ့ပုဂ္ဂိုလ်ဒကာဓမ္မတွေဖြစ်နေတော့သက်တာခွင့်ရတာအမှန်ကိုလည်းပြောလိုက်ပါဦးနော်အိမ်မှာနေလို့ဘာရဲ့သမီးစီးပွားရေးနဲ့နေတဲ့ဒကာဓမ္မမှန်လို့ရှိရင်ဝိညာဉ်စကံဆိုးသဘောကျဘာရဲ့သမီးစီးပွားရေးနဲ့နေတဲ့ဒကာဓမ္မများဘယ်ကဆိုင်ဘယ်ပြည့်အောင်ဖြစ်ဝိညာဉ်ဒါပြန်အနာဂတ်အကြောင်းတွေလုံးမိမလုံးမိလုံးမိ ခါကျွဲချွန်းထိုးပြဖို့ကောင်းမှန်ပါဘူးအနာဂတ်ကြောင်းလို့တော့အနာဂတ်ကျိုးတွေကဘယ်နဲ့နေရမှာမဟုတ်လားဘယ်နဲ့ကြောင့်အနာဂတ်ကြောင်းတွေကျိုးစားပါလိမ့်မလဲလို့မေးဖို့မလိုဘူးလားတပည့်တော်တို့ခန္ဓာဖြစ်เสียမသိလို့ဒီရောက်သွားတာပေါ်ပါလားဘ누구ဖြစ်เสียမသိလို့ပါလိမ့်ခန္ဓာဖြစ်เสียမသိလို့ဒီရောက်ညီသွားနေတာ အမလေးခင်ဗျားတို့တော်တော်ဆိုးတယ်လေနောက်ကဓမ္မတွေကြီးကငါလည်းအတော်ဆိုးတယ်ဓမ္မတွေမှန်ပါပါဟုတ်ဘူးလားဘုရားမှာကြိုက်ကြီးရှိတယ်ဟောဒီဇာတိကြိုက်ဆိုင်ချင်းဇာမရဏကြိုက်ဒီရောက်အောင်ပြေးမှန်ပါပါဝိညာဉ်ကနေပြေးလိုက်တာကံကြောက်မပြေးဘူးလားကံကြောက်ပြေးတော့ကံကနေပြီးဒီကလာသုတေဒီကြိုက်မကြောက်ဘူးလားကြောက်ပါဒါပြန်ခင်ဗျားတို့ဒီနေ့ဘယ်နှခေါက်ဒီကြိုက်နားရောက်ပြေးတယ် အဲငါသိရင်ဘာများဖြစ်ပါလိမ့်မလို့ဆိုတော့ဇာတိကြောင့်သာမရဏကြောင့်ဒါကြမယ်တို့ဘယ်ဇာတိနဲ့ဘယ်သရမရဏကြောင့်အပေဇာတိအပေသရမရဏကြောင့်ကြဘာဒီရောက်ပြီ မပြေဘူးလားသားလေးမြင်လိုက်တယ်ဆိုလို့ရှိရင်ဟောရင်ပွေးရင်ဖြည့်ခြင်းကလာပြီမြည်လေးမြင်လိုက်တယ်ဆိုဒီမှာပွေးရင်ဖြည့်ခြင်းနဲ့ကာယကံကဒီကြားထဲကမထဲတော့ပါဘူးခင်ဗျားတို့ဒီရောက်သွားနေကြဖြစ်နေလို့ဒီကအစဆုံးမှကင်ကြပါတော့တယ်ရိပ်နေပါလားအတော်မဆိုးဘူးလားကောင်းပြီဒါဖြင့်ဒကာဓမ္မတို့ကိုမြည်လေးမြင်လိုက်တဲ့ဒကာကျွေးသောဟောတယ်မအောင်မမြင်တော့ မြည်လို့မြင်တာဝိညာဉ်သက္ကဝိညာဉ်ဖြစ်ဘူးလားအဲဒါဖြင့်မြည်လို့မြင်လို့ရှိရင်ဖြစ်ဟာခဏကပိုသလုံးဆိုတဲ့ဘူဇံကြားရင်လည်းဝစီကံလေးပြောလိုက်ကာယကံကငါကြည့်ပါဦးမယ်မလာဘူးလားမနောကံတဲ့ကလည်းအင်းဘာများဖြစ်ပါလိမ့်တွေးလို့မလာဘူးလားကရင်းနေမလားဒါဖြင့်ဝိညာဉ်စကံဆုံးဟောမြည်တယ်ကြားရင်တပည့်ကြအမိတယ်ကြားရင်ဝိညာဉ်စကံဆုံး ဩအနာဂတ်အကြောင်းတွေလုံးပြီသလားလုံးပါပါတဏှာဥပါဒံကာဘာအကြောင်းနဲ့အနာဂတ်အကြောင်းဒါပြန်ဒီနာဂတ်ကျိုးကိုခမရတို့မယူခြင်းပါဘူးဆိုလို့မရပါဘူးရပါမလားမရပါဘူးခက်တယ်ခမရတို့ကအကြောင်းတော့လည်းမကြောက်ဘူးအကျိုးအကျိုးပေးမှာတော့အပယ်ရောက်မှာတော့တပည့်တော်အကြောက်ဆုံးမဲ့ဖဲရတယ် ဆိုကြလို့ဆိုကြမှာပဲတို့တော့လဲရောက်ဖို့ရအရှင်နဲ့လှုပ်ထားတာတော့လဲကိုကိုတိုင်းကမသိဘူးမသိပါဘူးကျင်းမလားအခုတော့သိပြီလားအဲ့တော့ဒီကြားထဲမှာဒကာရမတွေမဲ့ဝင်တာပါပေဒနာနဲ့တဏှာကြားမှာမဲ့ဝင်လိုက်လို့ရှိရင်ဖြင့်ဒီကြောင့်ခင်ဗျားတို့စိတ်ပြေးသေးရမပြေးပါဘူးဒါဖြင့်အနာဂတ်အကြောင်းလို့ဖြစ်သေးရလားမလို့ဖြစ်ရင်အနာဂတ်အကျိုးလာအောင်မလားသဘောပါလားပါပါပါဒါဖြင့်ဒကာရမတွေနေရင်ဟောနေကြအတိုင်း ဒီနေရာမှာရှင်းပိုင်းကဝိညာဉ်ကိုဆိုတဲ့စိတ်တ ानु ပဒနာပေါ့ဗျာကိုယ်စိတ်ကိုဖြစ်ပြရှုနေလို့ရှိရင်လည်းသူစိတ်ကဖြစ်ပြရှုတာကပဲဆိုတော့အနာဂါကြောင်းလာသေးရဲ့မလားတော့အနာဂါကျိုးမလို့ဟုတ်လားဒါပြန်ဝိပဿနာရှုရင်ခင်ဗျားတို့ဒီရအောင်တိုင်းတိုင်းပြေးမသွားဘူးအမရှိဘူးဝိပဿနာသူ့အချိန်နဲ့သူထားရှုမယ်ဒီပြင်အချိန်ကတိုင်းတိုင်းပြေးသွားမယ်ခဲ့တဲ့ဖြစ်ချင်းကလည်း အတူရောက်ကြကောင်းနေပါဘောလားအဲဒီတဲ့ငဃာရမတွေအနာကအကြောင်းကြောက်ပြေးတဲ့ငဃာရမတွေများဘူးလားများပါဘူးဒါကြပတနေ့ဗန်ချိန်ပြေးပါလိမ့်ဒါဖြင့်ပြေးတဲ့အချိန်ကများနေတယ်တခါသိရမှန်ပါပါရက်တဲ့အချိန်ကနေပါဟောဝိပဿနာလေးရှုလိုက်တော့ဒီဘက်ရအောင်မပြေးဘူးရက်ထွက်မရဘူးလားဒါကြက်ကြက်သဘောပါအောင်လုပ်ပါ သဘောမပါရင်ခင်ဗျားတို့အားကြီးခဲ့မယ်ခင်ဗျားတို့ကျွတ်တောင်းကဘုန်းကြီးရတယ်ဒီဘုန်းကြီးပဲရှိတယ်ဒီထဲကသဘောမပါဘူးဆိုလို့ရှိရင်ဖြင့်သွားလေအောင်တော့မြုပ်လေအောင်တော့ညောလေအောင်တော့လို့မဆိုနိုင်ဘူးလားအဲဒါကြောင့်အရေးကြီးပြောနေပါတယ်ဒီဘုန်းကြီးသက်တမ်းကလည်းဒကာရမတို့တင်းနဲ့နှစ်ပဲရှိတင်းမှာရှူနိုင်တယ်ရှိုက်နိုင်တယ်နောက်တစ်ခါရှူနိုင် ရှူနိုင်တယ်နောက်တစ်ခါနှစ်ကြတာရှိုက်စိတ်ကမလာတော့ဘူးဆိုရင်သေပြီဒီဘုန်းကြီး ခင်ဗျားတို့တက်တန်းရောဘယ်လောက်များရှိပါလိမ့်ပြင်းနေနှစ်ပဲပြင်းနေပြက်ပဲဟောတဲ့ဘုန်းကြီးတက်တန်းရောအဲ့ဒါတယောက်တယောက်ကဲနေတာခင်ဗျားတို့အနောက်ဆက်ကလေးရှိလို့ကဲနိုင်တယ်နောက်ဆက်မရှိရင်အဲ့တော့ခင်ဗျားတို့ကအကဲခံနိုင်တာလဲနောက်ဆက်ကလေးနောက်တစ်နှစ်ဆက်လာလို့ဘုန်းကြီးကဟောနိုင်တာရောနောက်ကဲနှစ်ယောက်စလုံးမဆက်တော့ဘူးဆိုရင် သေကြတာဘယ်လိုဘယ်လိုကယ်နိုင်လဲဒါဖြင့်ဒကာရမတွေတင့်နဲ့ဟာစိတ်ချရတယ်မချရဘူးတင်းနဲ့ဆိုတဲ့စိတ်ကလေးကကိုယ်ပိုင်စိတ်လားအနတ္တဒါဖြင့်ဒီဘုန်းကြီးစိတ်ကလည်းအနတ္တမို့ तू မပိုင်ဘူးနောက်စိတ်လာပါစေလို့တောင်းတာလည်းရမရပါဘူးနောက်စိတ်မလာရင်ဒီဘုန်းကြီးပိုင်ပိုင်လဲတာပဲဒကာဓမ္မတွေကလည်းနောက်သတင်းတရားနာလာအောင်မယ်နဲ့ပြန်လာအောင်မယ်ဆိုရင်ဆိုလည်းနောက်စိတ်မလာရင် အဲ့တော့အခုကဲနေရတာဒကာဓမ္မတို့ရေဘ ᱹ ဓုဘ ᱹ ဓုပိုင်လို့ကဲတာမဟုတ်ဘူးဒီချိန်ရယူရင်တော်တာပဲနဲ့ဖြင့်ကိုယ်ပိုင်ချိန်လို့မဆိုလိုက်ပါနဲ့ဆိုလို့ရပါမလားခင်ဗျားတို့သက်တမ်းဘယ်လောက်ပါလိမ့်ဘုန်းကြီးသက်တမ်းဒါဖြင့်ဒကာဓမ္မတို့ကဲရင်ယူခြင်းနဲ့ကြံတော့မဆိုနိုင်ဘူးလား gain ဒါဖြင့်ဒကာဓမ္မတို့ ဧဝမေတ္တသကေဝလတ္တဒုက္ခခန္ဓာသဆိုတာဒကာရမတို့ဒါတွေဖြုတ်လိုက်ပါတော့မယ်အတိတ်ဘဝဖြုတ်ပြီအနာဂတ်ဘဝရောဒါခခမည်းတော်ပြစ္ဆုတ်ပံဘဝတရားနာလို့ရှိရင်ပြမက်တရားထိုးတယ်ဝိပဿနာထိုးရင်ဒီဘက်သွားသေးရဲ့လားအားတပြီတော့ဒီနေ့တော့တရားလည်းမနာနိုင်ဘူးပြမအားသေးလို့ဘယ်မအားတာလဲဒဲဟုတ်သွားဖို့မအားတာ ရင်းနေပါလားဘယ်နဲ့ကြောင့်မှားတာပါလဲဘယ်ဟိုသွားစရာကိစ္စရှိသေးလို့သဘောပါကြဟုတ်ကောဟုတ်ကဲ့ကြည့်လေတဏှာဥပါဒံကံဆိုတော့ကံလုတ်ပြီးအကျိုးပေးလာတော့မလားပြီဘူးလားဒါပြန်တပည့်တော်မအားလို့ဒီနေ့တော့ဗျာစိတ်ထားလေးရတော့ဖြင့်မမေ့ပါဘူးတို့တော့ဒီနေ့နှလုံးသွင်းကတော့မသွင်းမိဘူးခင်ဗျာဟာတကကြီးဥကျွဲတကတိုင်းဥလာဘူးဘာဖြစ်နေတာတော့ဘယ်လိုသွားနေလို့ ရေရေလားဘယ်နဲ့ဖြေကြကြည့်လေဝိညာဉ်ကအစကံကြောင်းသွားနေမသွားဘူးလားဒါဖြင့်ဒကာရမတို့မအားတာဒီဘယ်သွားကြကိစ္စရှိလို့ပေါ်ကြတယ်ရှင်းပြလားတရားဓမ္မတို့မအားဘူးမအားလို့တရားမနာနိုင်ဘူးဘုရားတရားလည်းဒီနေ့နှလုံးမသွင်းနိုင်ဘူးဗျာကိစ္စလေးတွေများလုံးလို့ထဘာကိစ္စတော့ အမှန်ကဒဲဟုတ်သွားကြကိစ္စခင်ဗျားတို့လူရောကတော့ဘုရုစီမှာယူစရာရစရာရှိလို့မှန်ပါပါသဘောကျဟောယူစရာဟောရစရာဟောကာယကဝစီကမလာသေးဘူးလားဒါဖြင့်ခင်ဗျားတို့မအားဘူးကောင်းကောင်းပေါ့လားဒီနေ့တော့ဘုရားရှင်ဘုရားရှိဂရိတော်ထားခဲ့တာပဲမပြအထုတ်ပါမယ်ဆိုတာထားတော့ထားခဲ့တာပဲမလွဲပါလို့ခင်ဗျာဟောဘယ်ဟာမလွဲပါလဲကြည်ကြဲပြောပါအေးဓမ္မတာဓမ္မတာ ဒီလိုကြဲကြဲပြောမှတွက်တာသေတရားကမှန်းနေတာဒကာရမတို့ဘုန်းကြီးကရမ်းပြောတာလားခမည်းတော်ကဝိညာဉ်ဆက်ကံကြောင်းသွားတာလားမဟုတ်ဘူးဒါပြစ္ဆုတ်ပါဘဝလားဗျာမျက်လုံးဖွင့်လိုက်လေဒီရောက်တာဝိပဿနာဉာဏ်သာမသွင်းရင်လေပေါ်ပါလားကိစ္စလေးကနည်းနည်းရှိတယ်ဗျာပြီးတော့လည်းပြောကောင်းတဲ့ကိစ္စလည်းမဟုတ်ဘူး ။အော်ဟုတ်တာပဲဒေဟုတ်ကိစ္စကိုရ။သိပြီလား။ဘယ်ကိစ္စပါလဲ။အဲ့ဒါကြောင့်ပြောကုန်တဲ့ကိစ္စလည်းမဟုတ်ဘူး။ရိမ့်ပြီလားတခါကျေ။နောက်ကတခါဓမ္မတွေကအဲဘယ်ကိစ္စပါလဲ။တို့တော့လေခတ်တိုးတို့ပြောပါခမည်းနဲ့ကျုပ်နဲ့မှုပြောအောင်မယ်ဒီကိစ္စအများပြောလို့လည်းမကောင်းဘူးကျုပ်ကကျုပ်တိတ်တိတ်သွားမယ်ပေါ့လေရှင်းမလားအတော်မဆိုးဘူးလား ဒီပရိစ္ဆေသမုပ္ပါနားလေလို့ရှိရင်ဒါသိချတော့ဒီတိုင်းရောက်တာပဲနားမလဲသေးလို့ရှိရင်ဘုန်းကြီးကရည်ရပြောနေထမရဲလို့အောင်းမေ့တယ်မဟုတ်ပါဘူးရည်ရတလုံးမှမပါဘူးအမှန်ကိုပြောနေဝိညာဉ်ပြီးနာရောက်လာတာနာရောက်လာရင်သာလနာဆိုတော့မျက်စိနဲ့ဖွင့်ကြည့်တာသာလနာလာတော့မျက်လုံးနဲ့တွေ့ကျင်တယ်ဆိုတာမလားဘူးလားတွေ့ကျင်လို့ရှိရင်ခံစားကျင်တယ်ခံစားကျင်တယ်ဆိုလို့ရှိရင်ဒကာရမတို့ခံစားလို့ကောင်းတယ်ဆိုရင်လိုချင်တယ် လိုချင်လို့ရှင်မရမနေမရမရအောင်ကြိုးစားကြမှာဗျာမလားဘူးလားမှန်ပါဗျာဒါပြီးကျုပ်ပါလိုက်ခဲ့မယ်ဆိုတော့ကာယကံစီကံတွေသွားတာမသွားဘူးလားဒါပြန်ဝိညာဉ်ကစရဘယ်ထအောင်သွားတော့ဒါပြန်ဒကာရမတွေတရားအမထုတ်ဖြစ်တဲ့ဒကာရမတွေဘာကိစ္စများရှိနေလို့ပါလိမ့်နောက်ဒါကမှတ်တာနောက်တော့ပြင်းတဲ့စိတ်ကလေးပေါ်လာလဲရှင်ဖြင့်အလုံးဒကာရမတွေ ဘယ်ဟုတ်ကိစ္စကြောင့်ပြင်းတာဟုရှင်းမလားဘယ်သွားကြရှိတော့ဘယ်ဟုတ်ကိစ္စသွားကြရှိလို့ပြင်းတယ်ပြောလာတာအဲဒီနေ့များတော့ပြေပဲပြေကျင်တာပဲရှုပ်လိုက်တဲ့ကိစ္စတွေဆရာဘုန်းကြီးကတော့ဟောထားတာကဖြစ်ဖြစ်မရရှုလို့ဟောထားတယ်တခါမှပါနှလုံးမသွင်းနိုင်ဘူးဘာကြောင့်လို့ဆိုတယ်ဟုတ်စီသွားတာအချိန်များလို့ရိမ့်ပြီလားဘယ်သွားတာအချိန်များနေတော့ ကြံဖန်ပြောတာလားဖြစ်စဉ်ကိုက်ဒီဝိညာဉ်ရှိစိတ်ဝိညာဉ်ရှိလို့ရှိရင်ဖြင့်ဒကာဓမ္မတွေစိတ်ကလေးရှိတဲ့ခါကြလို့ရှိရင်ဖြင့်နာယုံပေါ်ပြီဘူးလားပေါ်ပါဘူးနာယုံပေါ်လို့ရှိရင်ဖြင့်သလာရဏသလာရဏဖြစ်เสียဘာသာဖြစ်เสียဝေဒနာဖြစ်เสียတဏှာဖြစ်เสียဥပါဒနာဖြစ်เสียကာမဘဝဆိုတာကံလုံးနေရလို့ဗျာဘာကံတုံးမေးမနဲ့ပြောအပေရောက်စေတဲ့ကံ ဒီကတဏှာကလာတဲ့ကံဘာမှရွေးမနေနဲ့အကောင်းလားဆိုးလားလို့ရွေးကြအောင်မလားတဏှာကလာတဲ့တဏှာဥပါဒံကလာတဲ့ကံမဟုတ်လားအဲ့တော့ဒီကံကံကောင်းလားကံဆိုးလားလူနေလေတဏှာဥပါဒံဥသိပြီးလူလို့ရှိရင်ကံဆိုးပဲဒီတိုင်းအကုသိုလ်လုပ်နေလဲကံဆိုးပဲတပည့်ကြဒါဖြင့်ဒကာရမတို့ကံကပြီးလို့ရှိရင်ဖြင့်ဒီဘဝကံဆုံးရောကံဆုံးတဲ့အခါကျတော့ကံကုန်ပေါ့ဒီဘဝကံကုန်ပြီဆိုရကံကုန်လို့ရှိရင်ဖြင့်သေဝင်ရှိတယ် ဒီရသေးလိုက်ဟောဒီပြိဋိတွေဒေဝထဲမှာပြိဋိတွေသွားနေမနေဘူးလားဘယ်သွားနေပါလဲဒေဝထဲပြိဋိတွေသွားနေတာဘယ်သူများပုတ်ရလဲဘယ်သူမှမပုတ်ရဘူးဒီကဓမ္မတို့အရင်ပြုတ်ထားတဲ့ကံတွေကအစင်နဲ့ပုတ်လိုက်တယ်ရိမ့်ပြီလားနေစမ်းပါဦးဖျာဒီဒေဝပို့တာတော့ပို့ပါစီတော့ကံကဒေဝမှာမီးအရှင်သင်စီရီလေးပြီးဘောဘွယ်ဆူနေတာအရှင်သင်တော့ဘယ်သူကလောက်တာတုံးဖျာမေးဖို့မလိုဘူးလား လိုလားအိုးတနေ့ဘယ်နှခေါက်ဒီကိုလာပါမယ်လို့ခရီးပေးတယ်ဒီပုဂ္ဂိုလ်နဲ့ဒေဝမိထိုးနေတဲ့ရှိကိုတနေ့ဘယ်နှခါလာပါမယ်လို့ခမည်းတော်ဂရိထားကြတယ်အဲ့ဒီဂရိကြောင့်ဟိုကအရှင်သင်ဖြစ်နေရေးရေးလားကာမဝိပါကတဆိုတာပေါ်လားပဋ္ဌာန်းပါဠိတော်အတိုင်းပြောနေတာဒကာရမတို့ရှင်းမလားမယုံသေးလို့ရှင်းရင်နန္ဒီရအကြောင်းဆောက်တာကမှတ်လိုက် နန္ဒီယောက်ျားလူပြေကြောင်းဆောက်တော့သူမသေးခင်ရပါတဲ့သုံးပါပါဩဒါရဟုံဘုံပေါက်တယ်ရင်းပြီလားငရဲမီးတွေကတဝုံဝုံနဲ့ငရဲဟိုးကတပွက်ပွက်နဲ့အင်းဘာဖြစ်နေတာဒီကံသမားတွေအတွက်လေဗျာဒီကံသမားတွေတော့ဟုံဘုံပေါက်နေတာအဲ့ဒီဘုံကြတော့သပိတ်မောက်ခြင်းလို့ဖြစ်ပါမလားမဖြစ်ပါဘူးသပိတ်မောက်ခြင်းဒီကံရအောင်မသွားနဲ့ဒီကံပဲရလားဥပါဒံရလားဥပါဒံပဲရလားဒါဖြင့်ဒီတဏှာကြောင့်ဒီတဏှာကိုမလာအောင်ဒီကြမဲ့သွင်း ပြင်းမလားဒီရမှဆိုတော့ဒီကံนี่ဖြစ်သေးရဲ့လားမဖြစ်တော့ဒီဘောဘဆူတွေမငြိမ့်သေးဘူးလားဒါကြောင့်သရဝပါရိစ္ဆဝိပမုတ်တော်ဆိုတာအပယ်လေးပါးမှလွတ်တာဒီမဲกว่าလေခင်ဗျားတို့ပြည်ကြီးမှမလာဘူးလားဘာဝဇဒသနာသံ္မရာယမှန်ပါပါဒသနာသံ္မရာယဖြစ်ပျက်ကိုမြင်ဖြစ်ပျက်အဆုံးကိုမြင်နေနေကွာဒကာဓမ္မတို့ဟောဒီရှေ့ဘိုင်းဟာတွေဘာရှုရမှာတော့ဖြစ်ပျက်ရှု ဖြစ်ပြမအောင်ရှုနဲ့နံပါတ်ကပါလေတင်းနံပါတ်ကတင်းနံပါတ်ကနဲ့နံပါတ်ကသုံးနံပါတ်ကဖြစ်ပြကိုဖြစ်ပြကိုဆုံးအောင်ရှုဝေဒနာရှုတယ်လေဝေဒနာဆုံးအောင်ရှုစိတ်ရှုတယ်လူကရုပ်ရှုတယ်လူကတခုဆုံးရင်အကုန်ဆုံးလောကီဥမာပြလိုက်ဒကာရမတွေမင်းနဲ့အလင်းမင်းရောက်အလင်းမဖြစ်ဘူး မီးကြောင့်တရားဓမ္မတွေအလင်းမဖြစ်ဘူးလားအလင်းကြောင့်လည်းမီးမမြင်ရဘူးလားမီးကြောင့်ဘာဖြစ်တော့အလင်းဖြစ်တယ်အလင်းကအလင်းလေးဟူသောမီးရောင်တွေကြောင့်တရားဓမ္မတွေဒီမီးစာလေးကအင်းတလက်မလောက်ပဲရှိတယ်နှစ်လက်မလောက်ပဲရှိတယ်ဆိုတော့အလင်းကမီးပြန်ပြမပြဘူးလားဒါပြန်မီးကဘာပြတယ်အလင်းကဘာပြတယ်မီးလာပြတော့မီးငိမ့်တော့အလင်းအလင်းမရှိတော့ ဒါပြန်ဒကာဓမ္မတို့မင်းနဲ့အလင်းလို့မှားလိုက်တခုရှုလို့ရှင်ရုပ်ရှုရင်နာမရှုတာနာမ်ရှုရင်ဒါပြန်ဒကာဓမ္မတို့ရှစ်ပြည့်ဆုံးအောင်ရှုဆိုတာနာယုတ်ဆုံးအောင်ရှုရှင်းမလားဖြစ်ပြဆုံးသွားလို့ရှင်နိုင်အောင်မဆုံးမိဘူးလားအဲအဲ့လိုရှုလိုက်တော့ဖြစ်ပြတွေဆုံးသွားတော့ဒကာဓမ္မတွေဖြစ်ပြကဒုက္ခသစ္စာရှင်းမလားဒါကရှုတာကဖြစ်ပြကဘာလဲ ဖြစ်ပြမြင်တာကရှင်းပြီနော်တခါမကသစ္စာဒီဖြစ်ပြဒုက္ခသစ္စာကိုလည်းမြင်တယ်နိရောဓသစ္စာကိုလည်းမြင်တယ်လို့မဆိုဘူးလားဒါရင်ဖြစ်ပြအဆုံးမြင်တာကောဖြစ်ပြအဆုံးကပါပါလေမြင်တာကဟောဖြစ်ပြမြင်တာလေမကသစ္စာဖြစ်ပြအဆုံးမြင်တာရောဖြစ်ပြအဆုံးမြင်တာရောဖြစ်ပြအဆုံးမြင်တာလို့ပါနေတယ် ဖြစ်ပြဆုံးမြင်တာရောဖြစ်ပြဆုံးကဘာသစ္စာတော့မြင်တာကစကားဟုသေးချာနားထောင်ပါလေအရမတို့ဖြစ်ပြမြင်တာကဖြစ်ပြကဘာသစ္စာတော့မြင်တာကဖြစ်ပြအဆုံးကအဲ့ဒီအဆုံးမြင်တာကဘယ်နဲ့ကြောင့်မြင်ပါလိမ့်မလို့ဆိုတော့ဟောဒီဘက်ကအဝိဇ္ဇာတဏှာတွေချုပ်ရှင်းမလားတရားဓမ္မတို့အဝိဇ္ဇာတဏှာတွေဟူသောအမှောင်ချုပ်သွားတော့ကို ဒကာဓမ္မတို့မမြင်မေဘူးလားတောင်းရမောင်ရုပ်တာကသမှုရိယသေးတာဒါရင်ဖြစ်ပြကဘာသစ္စာဖြစ်ပြမြင်တာကဖြစ်ပြအဆုံးကအဆုံးကိုမမြင်နိုင်အောင် ရှေးကကာကွယ်ထားတော့မြင်သေးရဲ့လားအဲ့ဒီကာကွယ်မှုဆိုတဲ့ဝိဇ္ဇာနဲ့တဏှာကမချုပ်ဘူးလားအဲ့ဒါကသမှုရိယသေးတာပေါ်လားရှင်းပြီနော်ဂိုင်းတာဖြင့်ဒကာဓမ္မတို့ဒီဝေဒနာတစ်လုံးကိုဖြစ်ဖြစ်ရှိပါ ဝေဒနာမကြောက်ပါဘူးဗျာတပည့်တော်ကိုယ်စိတ်ကိုရှုပါမယ်ဆိုရင်ကိုယ်စိတ်ကိုဖြစ်ဖြစ်ရှုမှန်ပါကိုယ်စိတ်ဆိုတော့ဒကာကျွေးဘယ်စိတ်ရှုရမှာတော့ဗျာဟာဘယ်စိတ်မဆိုရှုမင်းတို့တဏ္ဍာလောကုတ္တရာစိတ်မရှိသေးဘူးမှန်ပါလောကီစိတ်ကြီးပဲလို့ဆိုတာမှတ်လိုက်ပါမှန်ပါလောကီစိတ်တွေရှုတိုင်းရှုတိုင်းဟာဖြစ်ပြဖြစ်မှာပဲ လုံစနာမလုံစနာတွေကလောကောလို့မဆိုဘူးလားဒါပြန်ပြတ်တတ်သောကြောင့်လောကပေါ့ဒါရင်ခင်ဗျားတို့သဏ္ဍာန်ဖြစ်တဲ့စိတ်တွေကလောကီစိတ်ပဲရှင်းမလားဒါရင်ဘယ်စိတ်ပေါ်ပေါ်ပါလို့อ่ะဒါပြန်ဘယ်စိတ်ပေါ်ပေါ်ရှုလို့ရှိရင်ဖြင့်ဖြစ်ပြဲအရှုခန္ဓာကဖြစ်ပြဲရှုဉဏ်ကပေတာကသမှုရိယရောက်တာကသဘောကျဒါပြန်ကိုယ်စိတ်ကိုရှုတာအကောင်းဆုံးပဲဘယ်လိုအကောင်းဆုံးပါလဲ အရှာများခဲ့နေဦးမှာအရှာခဲ့ရင်ယူလို့ပဲမှန်ပါပါကိုယ်စိတ်ကိုပြေးတာမှမသိတော့ပဲခုမှန်ပါပါရှင်းမလားဒါပြန်ဝိပဿနာရှင်းရင်ဘာရှင်းကြမလဲဒါဖြင့်တရားဓမ္မတွေရှုမှုရှက်မှုတွေလည်းလုံးမနေနဲ့စိတ်တဏှုပဒနာတစ်လုံးကင်လိုက်ပါတော့စိတ်တဏှုကကိုယ်စိတ်ကိုအရင်ဖြစ်တဲ့စိတ်ဟာရှိမရှိတွေး မရှိတော့မရှိတာဘာလို့မရှိမှန်းသိတာကဒါတော့နောက်ကသမုဒိယလာသေးရဲ့လားမလာရဲကာမဝတ္တေကိလေသာဝမရှိဘူးလားကာမဝတ်ကောဟိုဒေဝဝိပါကဝတ်ကောရှင်းမလားနာယီကရှိသွားတော့ဟောစရာတွေတော့အများကြီးလေ gain နောက်မှာပဲဟောကြလို့